ယနေ့ကျွန်တော်ဩစတြေးလျဘက်တော့ဒီနေ့25ရက်6လပိုင်း2021ခုနှစ်ယနေ့ Quantum Buddhist USA မှာကြီးမှုပြီးတော့ကျင်းပခဲ့တဲ့အပတ်စဉ်ဓမ္မသဘင်ကြီးမှာယနေ့တရားဓမ္မပေါင်းသူတော်ကောင်းတို့တွေဘုသူတ္တ ရပွဲများနဲ့ဝိပဿနာများလဲထည့်သွင်းပြီးတော့ဦးဇင်းဟောကြားပေးမဲ့စီစဉ်ထားတဲ့ဒီနေ့ဇတ်တော်တစ်ခုကမဟာတုတ္တသောမဘုရားလုံးတော်မဟာတုတ္တသောမပညာရှိ သူ့ရဲ့အဆုံးအမတွေနဲ့ပူလောင်နေတဲ့လောကကြီးကို သူငြိမ်းချမ်းသွားအောင်သူ့ရဲ့ပညာစွမ်းနဲ့ကြိုးစားခဲ့တာတွေသေခြင်းတရားနဲ့ ရင်ဆိုင်ရတဲ့အခါမှာတုံ့လှုပ်မှုမရှိပဲဘာကြောင့်နေနိုင်တာလဲဒီလက်တွေ့ဖျားလောင်းတော်ရဲ့သူဘာကြောင့်တုံ့လှုပ်မှုမရှိပဲနဲ့သူ့ကိုတတ်မဲ့လူရဲ့ရှေ့မှာအေးအေးတီတီငိမ့်ငိမ့်လေးနေနိုင်တယ်လဲနော်အဲ့ဒီကနေမှကတ္တဗဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တန်ဖိုးရှိတဲ့တုတ်တန်တွေဂါထာတွေပေါ့နော်ဒါတွေကို ယနေ့တရားတော်မှာအပေါင်းသူတော်ကောင်းတို့ဦးဇင်းတို့ဟောပြောပြသပြီးတော့ပေးပါမယ်မိမိတို့ဒီသုတ်တန်တွေကဒီဇတ်တော်တွေကနေမှထုတ်နှုတ်ပြီးတော့ကိုယ့်ရဲ့ဘဝမှာ လက်တွေ့ကြင့်ကြံလို့ရမယ့်အရာတွေကိုဆွတ်ထုတ်ယူလို့ရအောင်ဒီနေ့အဲဦးဇင်းမဟာတုဒ္ဒတော်မှဇတ်တော်ကြီးကို ရွေးထားပါတယ်ဒါကြောင့်မို့ဒီမဟာတုဒ္ဒတော်မှဇတ်တော်ကြီးကိုယနေ့ဦးဇင်းတို့ ပြန်မြ2နာရီဝန်းကျင်လောက်တော့သွားမယ်နော်ဟိုတရားရှည်တယ်လည်းမထင်ပါနဲ့ဘာလို့လဲဆိုတော့ဦးဇင်းကဝိပဿနာလည်းပါအောင်ဆိုတော့တရားကချုံလို့မရဘူးဖြစ်နော်ဇတ်တော်လောက်တွေပြောရင်တော့ချုံလို့ရပါတယ်ဟောဇတ်တော်နဲ့အတော်သင်းလောက်နေဦးဇင်းကဝိပဿနာဘိုင်းနေရောပါအောင်ထဲ့တာဘာကြောင့်လဲတစ်ကြိမ်ပြီးတစ်ကြိမ်တရားတော်မတွေဒီတတိပဋ္ဌာန်တရား၄ပါးအကြောင်းနေဘုဇင်တရားတွေပရိစ္ဆသမုပ္ပတ်တွေဓာတွေကို အကြိမ်ကြိမ်အကြိမ်ကြိမ်နာရင်နာရင်နဲ့ကိုနာရည်တွေဝသွားအဲ့ဒီကြတော့မှဘယ်မှာပဲသွားနေနေတရားကိုလောက်တက်သွားလိမ့်မယ်ဝိပဿနာအလုပ်ကိုလည်းဥစဉ်အဲ့ဒါကိုလည်းရည်ရွယ်ပါတယ်ဒါကြောင့်မို့ဥစဉ်ဟောတဲ့အဲဇတ်တော်ဟောဟောတုတ်တန်ဟောဟောဒကာဓမ္မတွေတတိထားမိမှာပါဥစဉ်အမြဲတမ်းဝိပဿနာကိုဖြစ်နိုင်သမျှပါအောင်ထက်ထက်ပြီးတော့ဥစဉ်ဟောပေးနေပါတယ်ဒကာဓမ္မတွေအတွက် ဒါအင်မတန်မှတန်ဖိုးကြီးတဲ့အရာတွေဘဝအတွက်အနေလက်တက်အသေးလက်မြတ်တဲ့တရားတွေလက်ဆုပ်လက်ကင်ရစေခြင်းလို့လို့ဟိုဟာသားလေးနှောလိုက်ဇတ်တော်လေးပြောလိုက်ဒီလောက်နဲ့ဒီဥစဉ်ကမကျေနပ်ဘူးစိတ်ထဲမှာအဲ့လောက်နဲ့အဲနားထောင်လို့တော့ကောင်းတယ်ကို့အတွက်ကျင့်သုံးနေရမကြံဘူးပေါ့နော်ဒါကြောင့်မို့ဥစဉ်အဲ့ဘက်ကိုဥတည်ကျင်တာမို့ပါအဲအဲ့တော့မဟာတုတ္တသောမမင်းကြီး ဒီဇတ်တော်ကိုမြတ်စွာဘုရားကဘာကို အကြောင်းခံပြီးဟောခဲ့တော့ဆိုတော့ဦးဇင်းတို့ဒီအလုံးသိနေတဲ့ရှင်အင်ကုလိမာလမထေမြတ်ကြီးလူဘဝမှာလူပေါင်းတထောင်ကျော်လောက်လိုက်ပြီးတော့ခုတ်တက်ပြီးတော့လက်ညှိုးတွေဖြတ်ပြီးယူအဲ့ဒီလူတွေထောင်ထဲချီတတ်တဲ့ အင်ဂုလိမာလာကြီးကိုမြတ်စွာဘုရားချွတ်ပြီးတော့ယဟန်ဖြစ်အောင်ပြုလုပ်ပေးလိုက်တယ်တခါတည်းသတင်းဟာအင်မတန်မှကို ကြီးသွားတယ်ဒါလောက်လူတွေမြောင်များစွာကိုတတ်နေပါတယ်ဆိုးပါတယ်ကြမ်းပါတယ်ဆိုတော့ဒီပုံကိုကြီးကိုမြတ်စွာဘုရားကယင်ကျဲအောင်ဆုံးမနိုင်တာအနုတ္တရောပုရိသဓမ္မသာရတိ လူကြံနတ်ကြံဆင်ကြံမြင်းကြံအင်မတန်မှကြံထမ်းပါတယ်ရိုင်းဆိုင်ပါတယ်ဆိုတဲ့ပုံကိုယ်တွေကိုယင်ကျေးအောင်ဆုံးမနိုင်တာဗုဒ္ဓရဲ့စွမ်းအားအဲ့ဒီလိုယဟန်တော်တွေကစိုးပြီးတော့အော်မြတ်စွာဘုရားကုံတော်ကြီးလိုက်တာဒါလောက်လူတိုင်းတိမ့်တိမ့်တုံအောင်ကြောက်နေရတယ်တွေ့ရတင်ញိုင်းဓာမဆိုင်တွေ့သမျှလူသက် နောက်ဆုံးသူ့အမေရင်းတောင်လိုက်ပြီးတော့ခုတ်တတ်မယ်ဆိုပြီးတော့ရိုင်းဆိုင်တဲ့စိတ်တွေရှိတယ်အင်ကုလိမာလာလိုလူချမ်းကြီးကိုမြတ်စွာဘုရားဆုံးမပြီးတော့ကျောင်းတော်ကို ခေါ်လာပြီးရဟန်းပြုပေးတာအဲ့ဒီလောက်ဘုရားရဲ့ဂုံကျေးဇူးတွေကို ပြောဆိုနေကြတော့ချက်သားတော်တဲ့အခုဒီအင်ကုလိမာလာထက်ဩတော့ကပို့ပြီးတော့ကျမ်းတဲ့ပောရိတာဒဆိုတာရှိခဲ့ဘူးတယ် အဲ့ဒီတုန်းကလည်းအဲ့ဒီအင်မတန်မှကြမ်းတဲ့လူသားစားတဲ့ပောရိတာရအဲ့ဒီမင်းကြီးကိုငါချွတ်ခဲ့ဘူးတယ်ဆိုပြီးတော့အဲ့ဒီမှာမဟာတုတ္တသောမဇတ်တော်ကြီးကို ပြန်ဟောပြဟောတော့ကအဲ့ဒီမှာအိန္ဒပတ္တငကိုပြီမှာဖះအလောင်းတော်ကတုတ္တသောမဆိုပြီးတော့မင်းသားဖြစ်တယ် ဩကာတိတိုင်းဗျမရမင်းရဲ့သားကအဲ့ဒီမှာဗျမရမင်းသား तू ကအဲ့ဒီမှာလဲမွေးဖွားတယ် तू ကဗာရာဏသီကာတိတိုင်းအဲ့တော့အရွယ်ရောက်တဲ့အခါကျတော့ဖရာအလောင်းတော်သုတသောမရဲ့စောသောကကာတိတိုင်းကမွေးတဲ့အဲ့ဒီမင်းသားရဲ့သူတို့မိဘတွေက တက္ကသီလာကို သွားပြီးတော့ပညာသင်လွတ်တာတက္ကသိုလ်သွားပြီးတော့ပညာသင်လွတ်တဲ့အခါကျတော့ဖရာအလောင်းတော်နဲ့အဲ့ဒီသောတော်မင်းသားဂျမရမင်းသားလေးနဲ့အတူတူမြို့မှာဆုံညဆုံညပြီးတော့အတူတူပညာသင်ညယမရမင်းသားလေးကမသိတာတယ်ဥစဉ်တော့ဖះလုံးတော့တုတ္တတော်မအကုန်မေးရ ဘုရားလောင်းတော်သုဒ္ဓသောမမင်းကလည်းဉာဏ်ပညာထက်တဲ့အခါကျတော့တစ်ဖက်ကလည်းပညာသင်ရင်တစ်ဖက်ကလည်းကြံတဲ့ဆရာရဲ့တပည့်တွေကို ကိုယ်တိုင်သူကနေမှတခါတဲ့အဲ့ဒီမှာပြန်ပြီးတော့သင်ပေးတယ်အဲ့ဒီလိုနဲ့နေထိုင်ပြီးတော့နေရင်းနဲ့တနေ့ကျတော့သူတို့ပညာတွေစုံညပြီပညာတွေစုံညတော့တိုင်းပြည်ကိုတိုင်းပြည်ကိုအသီးသီးပြန်ညတော့ အဲ့ဒီအချိန်ကာလမှာဦးဇင်းတို့ဖရာအလောင်းတော်ကြီးကသူ့တပည့်တွေထဲမှာစိတ်မချဆုံးဖြစ်တာအဲ့ဒီအခုပြောတဲ့ဗျမရမင်းသားလေးဗာရာဏသီကလာတဲ့မင်းသားသူ့ကြည့်ပြီးတော့မင်းဟိုရောက်ပြီဆိုရင်နော်တိုင်းသူပြည်သားတွေကိုရင်ဝဲပိုက်ဖို့မွေးစီသားသမီးကဲ့သို့စောက်ရှောက်ပါမင်းကောင်းကောင်းမွန်မွန်အုပ်ချုပ်နော်ကိုတိုင်းပြည်ကိုရောက်ရင်ဖရာလောင်းတော်ကြီးမှားရှာတာဟိုကလည်းဟုတ်ကဲ့ပါဟုတ်ကဲ့ပါနဲ့ တခါတည်းနာခံပြီးတော့အသီးသီးပြန်သွားတာဦးဇင်းတော်ဖရာလောင်းတော်ကြီးကလည်းသူ့နိုင်ငံမှာပြန်ပြီးတော့သူကလည်းမဟာတုဒ္ဒသောမအတုဒ္ဒသောမမင်းဆိုပြီးရှင်မင်းဖြစ်ဟိုကလည်းတခါတည်းသူ့ဖေ ကွယ်လွန်တဲ့အခါကျတော့ဗာရဏသီကာတိတိုင်းဗာရဏသီမြို့မှာသူကလည်းအဲ့ဒီမှာမင်းဖြစ် ရှင်မင်းဖြစ်ပြီးတော့အဲ့ဒီမှာထိနာအုပ်ချုပ်မင်းလုပ်ပြီးနေရင်းနဲ့သူက အရင်ဘဝကသူဘလူးဖြစ်ခဲ့တာအရင်ဘဝကဘလူးဖြစ်ခဲ့တဲ့အခါကျတော့သူ့ရဲ့ပင်ကိုဗီဇပါတော့သူကဘာလုပ်လဲဆိုအသားငါးကိုမစားဘဲမနေနိုင်အဲ့ဒီသားငါးပါမှပဲသူကပွဲတော်တဲလေးရှိတယ်သားငါးမပါပဲပွဲတော်မတဲဘူးဒါသူ့ရဲ့အရင်ဘဝကအထုံနေဒါလူတွေမှလည်းအများရန်အထုံနေပါတယ်နော်အတိတ်ဘဝကဒေါသကြီးတဲ့ပုဂ္ဂိုလ်ဒီဘဝလည်းကြီးတာပဲ အတိတ်ဘဝကအကြောက်လွန်တဲ့ပုဂ္ဂိုလ်ဒီဘဝကြောလဲကြောက်တာပဲသူကအတိတ်ဘဝတော့မကောင်းတာလုပ်တဲ့လူကဒီဘဝလည်းအဲ့မကောင်းတာလုပ်တာပဲအတိတ်ဘဝကကောင်းတာလုပ်တဲ့လူကလည်းဒီဘဝကောင်းတာလုပ်တာပဲအဲ့ဒါကလူတွေရဲ့ပင်ကိုဝါသနာပိသဆိုတာသူအထုံနေနဲ့ဖြစ်သွားတယ်အထုံနေနဲ့ဖြစ်သွားတယ်ကြောင့်မို့ဦးဇင်းတို့ကဘဝတစ်ခုမှာကိုယ်မှာစိတ်ကြမ်းစတိုက်ကြမ်းဒေါသကြမ်းအမကောင်းတဲ့အလေးအထရှိရင်အဲ့ဒါကိုဖျောက်ဖျောက်ပြရဟာဒီစိတ်ကြမ်းကြီးစတိုက်ကြမ်းကြီးတွေ ဆက်ပါလို့မဖြစ်ဘူးဒီဟာတွေကိုဖြောက်ပြဖြောက်ပြအဲ့လိုဖြောက်ပြပြီးတော့လေ့ကျင့်နိုင်မှကောင်းတဲ့အဆင့်ကိုရောက်တာအဲ့လိုမှမဟုတ်ရင်ဘဝရဲ့အထုံတွေကတခါတည်းသားစားငါးစားအာကြီးတဲ့ပုံကိုယ်တွေအခုလိုဘလူတရဲတစ်ဖက်ကလာတဲ့ပုံကိုယ်တွေဆိုရင်အမြဲတမ်းအဲ့ဒီလိုသားစိမ့်ငါးစိမ့်တွေကြိုက်တယ်သူကသူများတွေဒီကြောက်ကြိုက်တဲ့ခါကျတော့ဘာလို့နှိမ့်ဆက်ရတော့တာလေသူများတွေကိုတတ်ဖြတ်ရတော့တာမျိုးစုံလောက်ရတာပေါ့နော်အဲ့ဒါမျိုးတွေဖြစ်တာအခုလည်းပဲ သူကအတိတ်ဘဝတုန်းကဘလူးဘဝဖြစ်ခဲ့တဲ့အခါကျတော့အသားငါးကို မစားဘဲမနေနိုင်ဘူးတဲ့တခါတည်းသားငါပါမကိုသူကစားတယ်တနေ့ကျတော့သူ့ရဲ့စဖို့မှုလုပ်တဲ့ရတ္တကရတ္တကစဖို့မှုကအဲ့ဒီမှာသူ့ရဲ့ချက်ထားတဲ့ဟင်းအိုးအဲ့ဒီဟာကိုအုပ်မထားမိတော့ခွေးရဝင်စားခွေးစားတော့သွားပြီ ငါတော့ရှင်မြင်ကတော့အမျက်ရှာရင်ငါတတ်ချင်လဲတတ်မှာငါဘယ်လိုလုပ်ရပါမလဲအသားငါရှားလို့ကလည်းမရမရတော့ဘာသွားလုပ်တယ်ဆိုတော့တုတ်တံဘက်မှာလူသေးကောင်နေပြက်ထားတဲ့လက်လက်ဆက်ဆက်သေနေတဲ့လူသေးကောင်ရဲ့ပေါင်သားတွေသွားလှိပြီးတော့သူကညကျော်သူကသူပြင်ဆင်ချက်ပြုတ်ပြီးတော့မနဲ့ကြတော့ရှင်မြင်းကြီးကရောရှင်မြင်းကလည်း အယံဘဝကမှဘလူဖြစ်ပြီးလူသားစားခဲ့တဲ့ပုံကိုဆိုတော့ဒီအသားလည်းစားမိလိုက်ရောဟာတခါတဲ့ခန္ဓာကိုယ်တစ်ခုလုံးကိုတိမ့်တိမ့်တုံအောင်သူကောင်းလာဒါလောက်ကောင်းတဲ့အသားငါဘယ်တော့မှ မစားဘူးဆိုပြီးတော့အာရပါရဖြစ်ပြီးတော့ဟဲကောင်ရတကလာစမ်းမင်းဒါဘာသာတော့ရှင်မင်းကြီးအမဲသားပါဟဲကောင်ငါအမဲသားနေတိုင်းစားနေတာမဟုတ်ဘူး မင်းငါမလိန်နဲ့ဒီမှာတန်လေးရနဲ့ခုတ်သားမလားအမှန်တိုင်းပြောဆိုတော့ဟိုကကြောက်ကြောက်နဲ့ရှင်မင်းကြီးမနေ့ကအဲ့လိုပဲဖြစ်သွားတယ်ရှင်မင်းကြီးရဲ့ဖွေးကစားသွားလို့အဲ့ဒါနဲ့အခုလောလောလတ်လတ်သေးတဲ့လူတယောက်ရဲ့ပေါင်သားကိုလှိပြီးတော့အရှင်မင်းကြီးချက်ကျွေးခဲ့ရတာပါရှင်မင်းကြီးတတ်ခါမှာကြောက်လို့ပါဟိုကဒေါသမဖြစ်ဘဲနဲ့ဟဲ့ကောင်တော်ပြီရပြီဒီလောက်ဆိုရင်ဒီနေ့ကစပြီးတော့ ဘယ်အသားမှမကတ်တော့နဲ့အဲ့ဒီအမဲသားအစာအဲ့ဒီလူသားကိုငါပဲချက်ပြီးတော့ကတ်တော့တခါတည်းပြောလိုက်တာရှင်မင်းကြီးနေတိုင်းရက်ကဘုရားဘယ်လိုလုပ်ရမှာလဲထောင်သားတွေရှိတာပဲအပြစ်ဒဏ်ကြတဲ့ထောင်သားတွေတယောက်ပြီးတယောက်ချက်ပြီးတာကတ်အဲ့တော့တနေ့တနေ့တခါတဲ့ထောင်ကြတဲ့လူတွေတဖြုတ်ဖြုတ်တဖြုတ်ဖြုတ်နဲ့ အဲ့ဒီမှာချက်ချက်ပြီးတော့ကတ်ရတော့သေရောသေတော့ထောင်ထဲကလူတွေလည်းကုန်ပြီရှင်မင်းကြီးအဲ့တော့ဘာလုပ်ရမှာတော့လွယ်လွယ်လေးပါကွာအဲ့မဲ့အသပြားထောင်တော့တခါတည်းပြစ်ချအဲ့ဒီကောင်ကိုလမ်းမေးတွေ့လို့ကောက်တဲ့ကောင်တခိုးဆိုပြီးအဲ့ကောင်ကိုတတ်တခါတဲ့အသပြားထောင်တော့ချထောင်တော့ကြီးချပြီးတော့ဘေးကခလန်းလန်းနေစောင့်နေ ဟာဘာတုံကြီးလဲကွာဟာဝမ်းသာဟာငွေတုံကြီးကွာဆိုကောက်ကိုင်းအဲကောင်မင်းသခိုးဟာမဟုတ်ပါဘူးဗျာလမ်းမဲ့တွေ့လို့အဲကောင်မင်းခိုးတော့ခိုးတယ်နဲ့တွေ့တော့မင်းညင်းသေးတာဆိုပြီးတော့ခေါ်ပြီးတပ်ပြန်ရောအဲ့လိုနဲ့နောက်တော့အသက်ပြာထောင်တော့လမ်းမဲ့ချထားလဲတယောက်မှမယူရတဲ့ဘဝရောက်သွားပြီသူနီးကကောင်းတော့ကောင်းတယ်တခိုးတွေတော့နဲသွားပါနော်တခိုးတွေတကဘယ်သူမှကိုခိုးဖို့နေတဲ့သာသာလမ်းတွေ့တာကိုမကောက်ရဘူးလောက်တာ အဲ့ဒီမှာတွေတခါတဲ့နောက်တော့တိုင်းသူပြည်သားတွေကတတ်ခံရတဲ့လူတွေရဲ့ခန္ဓာကိုယ်အင်္ဂါတွေကြည့်တဲ့အခါကျတော့အဲ့လိုပေါင်းနေအသားတွေလှိဖြတ်လောက်တာဆိုဒါလူသားစားတဲ့ပုံကိုတော့ပေါ်နေပြီလူသားစားတဲ့ပုံကိုတော့အဲ့တော့တေချာစောင့်ဖမ်းကြအောင်မှာပဲဆိုပြီးတော့ရှင်မြင့်ဒီတိုင်တော့လေရှင်မြင့်ကလည်းဘာမှမလှုပ်ဘူးသူကစားနေတာဟုတ်ဘယ်လှုပ်မှလဲအဲ့တော့စစ်သူကြီးဒီသွားအကူကြီးတောင်း အခုညီတောင်းတော့စစ်သူကြီးအဆောက်နေချပြီးဖမ်းတော့ရှင်ဘင်းရဲ့ဇဖို့မှုသွားမိကဲမင်းဘာဖြစ်လို့ဒီလောက်တွေလောက်တယ်လဲမှန်မှန်ပြောသားအဲ့တော့နိယာထကြောက်တော့အဲ့ဒါရှင်ဘင်းကြီးကို နေတိုင်းလူသားတွေချက်ပြီးတော့ကတ်နေရပါတယ်မင်းဒီဟာကိုရှင်မြတ်ရှင်းမောက်မှာတကယ်ပြောရသလားဒီတိုင်းအမှန်တိုင်းပြောရပါတယ်ဆိုတော့ရှင်မြတ်ရှင်းခေါ်သွား ရှင်မင်းကြီးရတကကတော့အရှင်မင်းကြီးကလူသားတွေစားလို့သူလိုက်ပြီးတော့လောက်ရတယ်လို့ပြောနေတယ်အရှင်မင်းကြီးဟုတ်ပါလားမလိမ်မှုတယ်သူကလည်းအဲ့ဒီဟွာရှင်မင်းကြီးကငါအတွက်လှုပ်ပေးနေတဲ့လူကိုမင်းတို့ကဘာလို့ဒုက္ခပေးရလဲတော့သူကငေါက်လိုက်ပြီးရတယ်ရှင်မင်းဆိုတော့ငါအတွက်ကောင်းကောင်းရှာပေးနေတဲ့လူများမင်းတို့ကဘာလို့ဒုက္ခပေးရတာလဲဆိုပြီးတော့ ငေါက်လိုက်သေးတယ်တဲ့အဲ့ဒါနဲ့စစ်သူကြီးကအရှင်မင်းကြီးတဲ့ဇတ်တူသားဆိုတာမစားကောင်းမှု ရှင်မင်းကြီးရဲ့ဟောတော့ကဇံပိန်ညင်ရတဲ့ရတဲ့တွေက ပြောပြဘူးတယ်ငါးကြီးတကောင်မှာခန္ဓာကိုယ်ကအယံကြီးသူကအဲ့ဒီမှာနေတခါတည်းဟိုငါးတွေလိုက်စားဒီငါးတွေလိုက်စား ဇတ်တူသားငါးလေးတွေစားရင်စားရင်နဲ့နောက်ဆုံးကြတော့တနေ့ရောက်တော့ तू ကခန္ဓာကြီးကကြီးတော့အဲ့ဒီနာတောင်တစ်ခုဟိုဘက်ဒီဘက်ပတ်ထားတာပတ်ထားတော့နောက်က သူ့ရဲ့အမိကို အချားငါးထင်ပြီးသူကသူပြန်ကြိုက်စားတာအဲ့ဒီတော့သူ့ရဲ့အမိကိုပြန်ကြိုက်စားလိုက်တဲ့အချိန်မှာအဲ့ဒီမှာတခါတဲ့သွေးတွေထွက်ပြီးတော့အဲ့ဒီသွေးညီနှံ့တဲ့ကြံတဲ့ငါးတွေကအကုန်လာစားပြီးတော့ အဲ့ဒီငါးကြီးဟာသေပွဲ ဝင်ခဲ့ဘူးတဲ့တဲ့ဇတ်တူစားစားလို့အောင်မမင်းမှာပုံမြင်လေးပြောတတ်တာမှလို့ငါလည်းပြောတတ်တာပဲတဲ့ဟိုတုန်းကဇာယရတဲ့တွေက တခါတည်းဇဗုဇပြေစည်းကိုယူလာတာသူတကအိမ်ရောက်တော့အဲ့ဒီကသူ့သားလေးကစားကျင်လွန်းလို့ဆိုပြီးတော့အဲ့ဒါကိုကျွေးလိုက်တာကျွေးလိုက်တော့ကလေးလေးဟာကောင်းတယ်ကောင်းတယ်ကောင်းတယ် တခါမှမစားဘူးတဲ့အသည့်စားရတာဆိုတော့ကောင်းတယ်ကောင်းတယ်ဆိုပြီးတော့နောက်ရကျရသက်တွေကပြန်သွားပြန်သွားတော့ဒီကလေးကအဲ့ဒါပဲတောင်းနေတာကြာနာကျွေးလို့မရဘူးမရှိဘူးရသက်တွေကပြန်သွားပြီဆိုလည်းမရဘူးအဲ့ဒါနဲ့ဒီအစားအစာကိုတောင်းတရင် တောင်းတရင်နဲ့အဲ့ဒီကလေးဟာတည်သွားဘူးတယ်ကိုစားကျင်တာမစားရင်လည်းအသက်ဆိုတာတည်တတ်တယ်သူက ရှင်မင်းကြီးတဲ့ဟိုတော့ကဟင်းသာကိုသောလိုင်ငူကြီးထဲမှာဇတ်တူသားတွေအချင်းချင်းစားပြီးတော့အကုန်လုံးဟင်းသာ ကိုသောပျက်စီးခဲ့ဘူးတဲ့ရှင်မင်းကြီးဇတ်တွေပြောပြပြန်တော့လေသူကလည်းပြန်ပြီးတော့ပုံမြင်တဲ့အောင်မမင်းမပြောတတ်တာမဟုတ်ပါဘူးတဲ့ဟိုတော့ကအဲ့ဒီရတဲ့တွေဒီကိုတရားမင်းနဲ့နတ်မိဖုရားတွေကလာပြီးကြော့တာလာကြော့တဲ့အခါကျတော့အဲ့ဒီတထဲတယောက်က ဟာကိုရောင်ကိုဝါရီနဲ့ရသက်တယ်ဒီဘာတွေပါလဲဟာဆိုပြီးတော့အပေါက်ကနေချောင်းကြည့်တာနတ်သမီးသွားတွေ့ပြီးတော့တခါတဲ့နတ်သမီးဆွဲလန်းပြီးတော့သေသွားတာတဲ့ဒါကြောင့်မို့ဆွဲလန်းပြီးတော့ကိုလိုချင်တာမရလဲသေတတ်တဲ့အကြောင်းအမျိုးမျိုးဟိုကအရက်ကိုကြိုက်လို့အရက်တောင်းရင်းနဲ့လမ်းပဲရောက်ပြီးသေရတဲ့ဘဝအကြောင်းတွေပြောပြမရဘူးသူကလည်းသူ့ဟာသူပုံမြင်ပုံတော်ပတ်စတွေနဲ့ သူလိုရာပဲဆွဲပြီးတော့ပြောနောက်ဆုံးတော့တိုင်သူပြည်သားတွေကလည်းအုံကြွအဲ့ဒီမှာတကယ်အရှင်မင်းကြီးလူသားကိုမရှောင်နိုင်ရင်တော့တိုင်းပြည်မှာအရှင်မင်းကြီးကိုထားလို့မရတော့ဘူးကဲမင်းတို့တိုင်းပြည်ထားလို့မရလဲငါတော့ငါကြိုက်တယ်လဲရွေးရမှာပဲကွာအဲ့ဒီတော့ကဲငါရဲ့တပည့်ကျော်ရတ္တကလိုက်ခဲအဲ့ဒီမှာတန်လျက်ယူမယ်အိုးတလုံးယူမယ်တိုင်းပြည်မင်းတို့အမင်းတို့ ကြိုက်တယ်လို့အုတ်ချုပ်ရတော့ဆိုပြီးတော့လူသားဘလောက်ကြိုက်လဲဆိုတော့တခါတည်းအဲ့ဒီမှာတိုင်းပြည်စွန့်ပြီးတော့အဲ့ဒီမှာ တောထဲမှာသွားနေတာအဲ့ဒီတောထဲမှာရောက်လာတဲ့လူဖန်တချက်စားအလောနဲ့နေရင်နေရင်နဲ့နောက်ကြတော့လူကဒီနာမှာသေတယ်တတ်တယ်ကြားနေတော့သူတို့ရှိမှန်းသိတော့ဘယ်သူမှမလာတော့မလာတော့ တပည့်ကျော်ရတ္တကက လူသားရှာဖို့မရဘူးဖြစ်တနေ့ကျော်ရှင်မင်းကြီးနေရာအနှံ့လူကိုရှာလို့လည်းမရတော့ဘူးဒီတော့ဒီတောင်လဲအဲ့ဒါဘယ်သူမှမလာကြတော့ဘူးအဲ့ဒါကြောင့်မို့လူသားရှာတာတော်တော်ခက်နေပြီခက်နေလဲကိစ္စမရှိပါဘူးကွာမင်းရင်တွေးအိုးတာတဲထားပါဟိုကလည်းဘာမှမရှိပဲနဲ့ဘယ်နဲ့ရင်တွေးအိုးတဲခိုင်းနေပါတော့အဲ့ဒါနဲ့ရင်တွေးပွက်ပွက်ဆူအောင်တာတဲ ဘာမှကိစ္စမရှိဘူးဆိုပြီးတော့ရေနွေးအိုးပွက်ပွက်ဆူးနေတဲ့အချိန်ကျမှသူ့တပည့်ကျော်ရတ္တကကိုနောက်ကနေမှတခါတည်းတန်လျက်နဲ့ခုတ်ပိုင်းပြီးတော့အဲ့ဒီကောင်ကိုချက်စားပလိုက်တာအဲ့ဒါကြောင့်မို့မရရတ္တကခြိုက်ဆိုတဲ့စကားပေါ်သွားတာဘယ်မှလူရှာလို့မရတော့တပည့်ကျော်ရတ္တကကိုပြန်ပြီးတော့တတ်ပြီးတော့အဲ့ဒါချက်စားပလိုက်တာနော်မရရတ္တကခြိုက်နဲ့နော်အဲ့ဒါနောက်တော့ ရှင်မင်းကြီးသူတစ်ပါးတည်းလူသားစားလို့သူ့ကိုအဲ့ဒါဘောရိတာရမင်းကြီးအဲ့ဒီမှာတရားထက်နေရင်တရားကြောင့်သစ်ပင်ထိတ်ကနေကြည့်။အော်ပုံနာကြီးတယောက်ကလည်းတခါတည်းလူပေါင်း900လောက်အဆောက်နေပတ်စံပေးငှားပြီးတော့ကိုသူကလည်းအဲ့ဒီတော်ကြီးဖြတ်တာ။အဲ့ဒီချိန်မှာသူကလည်းဘိုက်ကလည်းစားနေတာနဲ့ဟုတ်ပြီဒီတဲ့ကပုံနာတော့ငါရောက်အောင်ဖမ်းမှာပဲဆိုပြီးတော့ သူ့မှာဘာအစွမ်းရှိလဲဆိုတော့သူကနှစ်ချက်ပေါ့နော်အဲ့မှာ ပြတာကတော့သူ့ရဲ့အရင်ဘဝကဘလူးအရင်ဘဝကဘလူးတော်ခဲ့တဲ့တငယ်ချင်းကနေမှအဲ့ဒီမှာမန္တန်တစ်ခုသူ့ကိုပေးထားတယ်လို့လည်းပြောတယ်နောက်တစ်ခုဦးဇင်းတော်ဒီကြီးသက်လေးရဆရာတော်ကြီးရဲ့ရှင်ကြီးကံရဲ့အမေးဖြေကြံနှစ်ပေါင်း80လောက်မှာအဲ့ဒီ ဒီဖះစုပန်နဲ့အကွင်ကြီးပါပဲသူကနေမှဒီခဲရခက်စစ်မေကွန်းတွေကိုသူကအများကြီးသူကမေကွန်းတွေထုတ်ထားခဲ့တာသူ့ရဲ့မေကွန်းတွေကများလဲများတယ်ခက်ခဲနဲ့နဲတယ်စာလဲတော်တော်ကိုတတ်မှဖြေနိုင်တာဆိုတော့အဲ့ဒါဖြေနိုင်တဲ့ရဟန်းတော်မပေါ်ခဲ့ဘူးအဲ့ဟာနောင်ကြတော့မှအဲ့ဒီမှာနှစ်ပေါင်း80လောက်ဝန်းကျင်လောက်ကြမှာအဲ့ဒီမှာကြည်သက်လေးတက်ဆရာတော်ကနေမှအဲ့ဒီဟာကိုဖြေတာ အဲ့ဒီခက်ခဲတဲ့ပုံစံတွေကိုဖြေတဲ့စာအုပ်ရှိတယ်အဲ့ဒီစာအုပ်ထဲမှာအမေးဖြေထဲမှာဥစဉ်ဖတ်ကြည့်တဲ့အခါကျတော့အဲ့ဒီထဲမှာတော့ဘာသွားတွေ့ရလဲဆိုတော့အင်္ဂုလိမာလာဟာအဲ့ဒီအဲ့ဒီလိုတကောအာနာပါဝါတွေကြီးခဲ့တာပေါ့နော်အဲ့ဘောဓိတာရမင်းဘဝကတကောအာနာပါဝါကြီးခဲ့တာကတခြားကြောင့်မဟုတ်ဘူးတဲ့ဘဝတစ်ခုမှာသူကတန်ဃာတော်တွေ အတုံးအဆောင်မိဖို့ကြောင့်ကြီးကိုဆောက်လှူခဲ့တာလို့ပြောတယ်မီတင်းကုတ်မိဖို့ကြောင့်တန်ဃာတော်တွေဆွန်းနေချက်တဲ့ပြုတ်တဲ့မီတင်းကုတ်မိဖို့ဆောင်ကြီးကိုဆောက်လို့လှူခဲ့သည့်အတွက်သူ့မှာအဲ့လိုတကောပါအာနာပါဝါကြီးတယ်လို့အဲ့လိုလဲတွေ့တယ်ဒီဘက်မှာတော့အဲ့ဒီသူ့ရဲ့မိတ်ဆွေဘလူးကမန္တန်တခုပေးတယ်လို့လဲအဲ့လိုလဲပါတယ်ပေါ့တကယ်တမ်းကတော့တာမန်တော့မဟုတ်ဘူးလေ तू လဲဒီလိုအဆောင်ကြက်တွေလူ၄ -500 လောက်ထဲကနေမှ ငါဟေပောရိတာရလို့သူကတခွန်းអော်လိုက်တာနဲ့အကုန်လုံးဟာပြပြဝတ်ကုန်စားရရတော့ဘယ်လောက်ထိပြောလဲရေထဲနေတဲ့ငါးတောင်ပြေးရတော့တာပြောတာပဲသူ့အတန်ကြားတာနဲ့ကိုအဲ့လောက်ကိုသူကလည်းအာနာပါဝါကြီးတယ်နော်အဲ့ဒီလိုဆိုတော့တခါရဲသူကငါဟေပောရိတာရလို့អော်လိုက်တော့အကုန်လုံးကြောက်လန့်ပြီးဘာမှကိုမလုပ်ရဲတဲ့အချိန်ကြတော့မှအဲ့ဒီပုံနာတခါရဲသူက မပြီးပြေးတော့တာပဲပုံနာမပြီးပြေးတဲ့အခါကျတော့ကျန်တဲ့ပုံကိုယ်တွေကလည်းအဲ့ဒီမှာသူထွက်ပြေးမဟဲလိုက်ကြဟဲလိုက်ကြဟဲဆိုအွန်လိုင်းချင်းလာလိုက်တော့ तू ကစီဟိုဘက်ကိုခုံကြော်တော့အဲ့ဒီမှာရှားငုံနဲ့ခြေတော့ထိုးမိပြီးတော့အဲ့ဒီလူလွတ်ချပြီး तू လူပဲလွတ်အောင်ယုံပြီးတော့ပြေးခဲ့ရတော့တာပြေးခဲ့ရတော့ဒါခါလေခြေတော့ကဒဏ်ရာကြီးကရှိနေတော့အစာလည်းမစားရဘိုက်ကလည်းစားဘယ်မှသွားလို့ကမရ ကြံရမရတော့ဘာလုပ်တုံးဆိုတော့အဲ့ဒီနာကညောင်မင်းကြီးအဲ့ဒီညောင်မင်းသောနတ်ကြီးကိုသူကတိုက်တယ်တယ်အသိညောင်မင်းသောနတ်မင်းကြီးအကျွန်ုပ်ကိုအနာမြန်မြန်ကြက်အောင်လုပ်ပေးသားမှာပြောက်အောင်လုပ်ပေးသားမှာအနာပြောက်ရင်ဒီနာမှာရှိသည်မြရှင်ဘီရင်နေအကုန်လုံးကိုဖမ်းပြီးတော့ကိုရစ်ပူတော်ပေးမယ်ဆိုပြီးတော့ तू ကလှုပ်လိုက်တာ လှုပ်လိုက်တော့တကယ်တမ်းကတော့နတ်ကကူညီလို့မဟုတ်ဘူးသူ့ဟာသူဘာမှမစားရတော့ခြေတော့ကအနာကခဏလေးနဲ့သူ့ဟာသူပျောက်သွားတာအဲ့ဒါပျောက်လဲပျောက်သွားရောငါဂရိအတိုင်းပဲငါတော့ရှင်မြင်းနေလိုက်ဖမ်းတော့မယ်ရှင်မြင်းနေဖမ်းပြီးမှပဲငါရစ်ပူတော်တော့မယ်ဆိုပြီးတော့တခါတည်းရှင်မြင်းနေသွားဖမ်းစစ်တပ်တွေနဲ့အဆောင်နေနဲ့ဘလို့မှသူ့ကိုကာကွယ်လို့မရဘူးပပသွားတာအဲ့ဒါဖမ်းပြီးဆိုဘာလုပ်လဲဆိုတော့ခြေတော်နှစ်ချောင်းကို မိုးပေါ်ထောင်ပြီးတော့ခေါင်းအောက်အောက်ဇောက်ထိုးထားပြီးနောက်ကျောကနေပြီးတော့အဲ့ဒါခြေတော်နှစ်ချောင်းကိုလက်နဲ့ကိုင်ပြီးတော့ခေါင်းကအောက်ကအဲ့ဒါခြေသူ့ဖနှောက်နဲ့ဒရွတ်တိုက်ပြီးတော့ခေါင်းနဲ့တိုက်ပြီးတော့အဲ့လိုဒရွတ်ဆွဲလာပြီးတော့အဲ့ဒါသူကရှင်မင်းတွေကိုဘာလို့လဲထွက်လည်းပြေးလို့မရအောင် လက်ကိုဟိုဘက်ဒီဘက်ဖောက်တယ်လက်တွေဟိုဘက်ဒီဘက်ဖောက်ကျိုးနဲ့ချီအပေါ်တစ်ပင်ကြီးမှာတွဲလောင်းကြိုက်ထားတာအဲ့ဒါတွဲလောင်းကြိုက်ထားတာဟိုကဘလောက်ဝေဒနာတွေခံစားမလဲကြည့်ပြီးတော့ အဲ့ဒါရစ်ပူတော်ခြင်းလို့ဆိုပြီးတော့ဘယင်တွေကိုအဲ့လိုလုပ်ထားတာအဲ့လိုနဲ့ဘယင်တွေဟိုတစ်ပါးဖမ်းဒီတစ်ပါးဖမ်းအဲ့ဒီလိုနဲ့အော်ကြဟေကြညေးကြညိုးကြသွေးတန်ရဲရဲနဲ့အပေါ်ကနတ်ကစိတ်တွေညစ်လိုက်တာဒီကောင်ငါလည်းကူညီရတာမဟုတ်ဘဲနဲ့သူ့အတူပျောက်တာကိုဒီကောင်ငါ့ကိုပူဇော်မယ်ဆိုလောက်ကုန်ပြီငါတစ်ပင်ကြီးအောင်လဲသွေးညစ်တွေနဲ့နေနဲ့ဒုက္ခတော့ဖြစ်တော့မှာပဲ အဲ့ဒါနဲ့နမင်းကြီးလေးပါးထအကြံဉာဏ်တောင်းတယ်နမင်းကြီးလေးပါးဘလို့လောက်ရမလဲဒီဘောဓိတာရတော့ဒုက္ခပဲဒီကောင်လျှောက်လို့ကုန်ပြီငါတို့လည်းမတတ်နိုင်ဘူးတရားမင်းသွားပြီးတော့အကူညီတောင်းကြည့်အောင်အရှင်တရားမင်းလူပြည်မှာတော့အဲ့လိုဖြစ်နေပြီတရားမင်းအားနဲ့ငါတို့လည်းမတတ်နိုင်ဘူးတတ်နိုင်တဲ့ပုဂ္ဂိုလ်စွမ်းနိုင်တဲ့ပုဂ္ဂိုလ်ရှိတယ်ဘယ်သူတော့အဲ့ဒါကတော့တုတ္တတော်မှာမင်းပဲ အင်မတန်မှဉာဏ်ပညာကြီးတဲ့သုတ္တသောသောမမင်းအဲ့ဒီမင်းကိုရအောင်မင်း လုပ်မရမယ်အဲ့ဒါဆိုရင်တော့ဟုတ်ပြီဘယ်လိုလုပ်ရမလဲသူ့ကိုကိုထင်ပြသုတ္တသောမမင်းမပါရင်ငါလုံးဝမှမကျေနပ်ဘူးလို့ပြောသူ့ကိုရောက်အောင်လုပ်သုတ္တသောမမင်း ဟောဒီရောက်ရင်အဲ့ဒီပြဿနာအကုန်ပြေလည်လိမ့်မယ်သူဟာအင်မတန်မှပညာရှိတဲ့ရှင်မင်းကြီးတစ်ပါးဖြစ်တယ်ဆိုပြီးတော့ တုဒ္ဒသောမှာမင်းကိုအဲ့လိုဖန်ခိုင်းတော့အဲ့ဒီမှာနေဟိုကနတ်ကဟိုတင်ရှားပြပြီးတော့မင်းဒီဘောသော ပေါ့ဆရှင်မြင်းနေငါလာပြီးတော့ဆက်ကတ်သောအဖြစ်ငါမကျေနပ်နိုင်ဘူးတကက်ကို အင်အားကြီးမှတဲ့တုဒ္ဒသောမှာမင်းကို ရမှသာလျင်ငါကျေနပ်မယ်ဟိုကတကယ်တမ်းကသူကတက်တက်ကိုခြံထားတာတုဒ္ဒသောမှာမင်းကသူဆရာတော်ခဲ့ဘူးလို့ တက်တက်ကိုခြံထားတဲ့ပုံကိုဆိုတော့အခုကြောင့်လည်းကဲတောင်းဆိုပြီးဆိုတော့လေနတ်ကျင်တဲ့အောင်ကလောက်ရမှာကိုဒါလည်းဒုက္ခဒုက္ခနဲ့ဟုတ်မှာနော်ဦးဇင်းတို့ငယ်တုန်းကဆိုရင် တောင်မြုံတောင်ပြုံးမင်းကြီးမင်းလေးနတ်ပွဲလာကြတဲ့လူတွေဦးဇင်းမေးတယ်ဘာဖြစ်လို့လာတာလဲဟာရှင်ဘုရားတပည့်တော်တို့သူဒီ၃နှစ်အဲ့ဒါဂရိခံထားတာမလာလို့ရှိရင်တခုဖြစ်တယ်ဘလို့တွေဂရိခံထားလဲ အော်ဒီသုံးနှစ်အတွင်းမှာပတ်စံသိမ့်ဘလောက်ရပါသေးပေါ့အဲ့ဒါရလို့ရှိရင်လာပြီးတော့ပူဇော်ပတ်မယ်ဆိုဂရိခံထားတယ်တဲ့အဲ့တော့ရလားရတယ်တဲ့မရတဲ့ခါရောရှိမရတဲ့ခါလည်းရှိတာပေါ့တဲ့မရတဲ့ခါကျတော့ဘလို့လို့လဲအမရလဲပူသွားတာပဲလေတဲ့သူကရတော့လဲပူသွားတာမရတော့လဲပူသွားတာဆိုတော့ကိုလုံးလို့ကိုရတဲ့ပတ်စံကိုသူနဲ့ဘာဆိုင်လို့ အာရှင်ပြတော့ဘုန်းကြီးမပြောရဲဒါတရော့တော့လူတဲ့မပြောရဲဘူးတဲ့သူကနော်အဲ့တော့ကြောက်တော့ဘာလို့လဲသွားပြီးပူသွားတာပဲတဲ့အဲ့ဒါနှစ်တိုင်းနှစ်တိုင်းဟောလာကြတယ်အနေနဲ့အရရကနေမှနတ်ပွဲဆိုနတ်နတ်လုံးမှကြောက်လို့နတ်လုံးမှကြောက်လို့အခုလည်းပဲပောရိသာရကလည်းသူနတ်တော့သူကြောက်တာပေါ့အဲဒီမင်းရအောင်ခေါ်ဆိုတော့ကဲဟာမထူးတော့ပါဘူးနတ်အကြိုက်တော့လှိုက်ရမှာဆိုသူကလည်းတခါတည်းအဲ့ဒီမှာအဲသုဒ္ဓတော်မမင်းရဲ့အချမ်းရံနေနဲ့ လွတ်မဲ့အချိန်အဲ့ဒါကိုသွားချောင်းပြီးတော့သူတနေ့ကျတော့ခေါင်းလျှော်နေကြဖြစ်တဲ့ရေကန်ကိုသွားစောင့်တာအဲ့ဒီရေကန်ထဲမှာဘုရားလောင်းတော်သုဒ္ဓသောမမင်းကတခါတည်းခေါင်းဆဲမင်္ဂလာပြုတ်ဖို့ထွက်လာတယ်အဲ့ဒီထွက်လာတဲ့အချိန်မှာနန္ဒဆိုတဲ့ပုံနာကအဲ့ဒါရှင်မင်းကြီးတဂါထာတဂါထာလျင်တထောင်တထောင်တန်နဲ့ဂါထာတော်၄ပုဒ် ကတ္တဗဘုရားရှင်ကိုတော်မြတ်ကြီးဟောတော်မူတဲ့တရား၄ပုဒ်ကို အရှင်မင်းကြီးကိုဆက်တာဖို့လှူဒန်းဖို့ရှိပါတယ်အရှင်မင်းကြီးလျှောက်တဲ့အခါကျတော့ तू ဟာအေးငါအဲ့ဒါဆိုခေါင်းစိတ်မင်္ဂလာသွားပြုမယ်ပြန်လာလို့ရှိရင်နန်းတော်ထဲမှာငါနေရာကြကြနာနာတင့်ကိုနေရာပေးပြီးမှအဲ့ဒီတရားကိုနာပါမယ်အဲ့ဒါငါဂရိပေးပါတယ်ဆိုပြီးတော့နန်းတော်ကပဲစောင့်ပါဆိုပြီးစောင့်ခိုင်း အဲ့ဒီဆောင်ခိုင်းပြီးရေကန်နဲ့သွားရေဆင့်ချိုးတဲ့ရေဆင့်ချိုးဖို့ဆင်းလိုက်တဲ့အချိန်မှာပောရိတာရကကြာရွက်အောက်ကနေထွက်လာပြီးတော့သူကတခါတဲ့ဒီသုဒ္ဓတော်မမင်းကိုဖမ်းတာငါဟဲ့ပောရိတာရဆိုပြီးတော့ကျွေးကြော်လိုက်တာနဲ့သူ့နောက်ကစစ်တီဘိုးပါတယ်အကုန်ပြားပြားဝတ်ကုန်တော့မှသူကကြံတဲ့မင်းတွေလို့တော့သူက အဲ့ဒီမှာခြေတော့ဇောက်ထိုးထားပြီးမတည်ဘူးသူ့ဆရာတော်ခဲ့ဘူးလို့ပခုံးနဲ့ထမ်းပြေးတယ်ပခုံးနဲ့ထမ်းပြီးတော့တုဒ္ဒသောမမင်းကိုပခုံးနဲ့ထမ်းပြီးပြေးတော့အောက်ကနောက်ကလည်းမလိုက်ရဲအဲ့လိုနဲ့တခါတည်းပြေးရင်ပြေးရင်ပြေးရင်နဲ့ဒီခေါင်းကဆပင်ကရေတွေကကြဆပင်ကရေတွေကဘောက်ဘောက်ဘောက်ဘောက်ဘောက်ဘောက်နဲ့ကြဟိုကဩရိတာရာကပြောတယ် တဲ့အရှင်မင်းကြီးတဲ့သေရမှာကြောက်သလားတဲ့ဘာဖြစ်လို့ငိုနေတာတော့တဲ့မျက်ရည်တွေကြလာရေလားတဲ့သူ့ကြောပေါ်မှာဘောက်ဘောက်ဘောက်ဘောက်နဲ့ကြနေတာဝို့အဲ့တော့အဲသုဒ္ဓတော်ဘာမင်းတော့သေရမှာတော့ကြောက်နေရှာပြီမျက်ရည်တွေတော့ကြနေလို့သူထင်လို့သူကအဲ့လိုပြောတာပြောတဲ့အခါကျတော့ဘောရိတာရတဲ့ ငါမှမကြောက်ပါဘူးတဲ့ဘာဖြစ်လို့မျက်ရည်တွေကျနေတာလဲဒီမှာမျက်ရည်မဟုတ်ပါဘူးတဲ့အဲ့ဒါငါရဲ့ခေါင်းကကျတဲ့ဆမင်အရည်တွေပါအဲ့လိုပြောရင်လည်းအဲ့နာသူတို့ချနာနာရင်တဲ့ဩရိတာရာတဲ့မင်းငါ့ကိုပြန်လွတ်နိုင်ရင်တော့ငါနန်းတော်ကိုခဏပြန်ညင်ပါတယ်ဘာဖြစ်လို့တော့ငါဟောတဲ့နန္ဒ ပုံနာကကတ္တဗဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့ဂါထာလေးပုဒ်ကိုငါ့ကိုသင်ပေးမယ်တဂါထာတဂါထာတထောင်တထောင်တန်နဲ့အဲ့ဒီဂါထာလေးပုဒ်အဲ့ဒါကိုငါ့ကိုသင်ပေးမယ်လို့ပြောထားလို့ငါဂတိမပြတ်ခြင်းလို့ပါဘောဓိတာရရည်တယ်တတ်မဲ့လက်ထဲကနေလွတ်ပြီးဘသူပြန်လာလိမ့်မှာလဲတဲ့ဒီလက်ကနေလွတ်အောင်ယုံပြီးတော့ဘသူကပြန်လာမှာလဲ ရားလောင်းတော်ကြီးကပြောတယ်ဗောဓိတာရာတဲ့မင်းကငါဟောရင်အတူနေခဲ့စဉ်ကတည်းငါမင်းကိုမှုသားစကားပြောဘူးသလားငါဂတိတွေငါဘယ်တော့မှချိုးဖြတ်ဘူးတလေငါဘယ်တော့မှလည်းမှုသားစကားမပြောခဲ့ဘယ်တော့မှလည်းဂတိကိုငါမချိုးဖြတ်ခဲ့ဘူးမင်းအဲ့ဒါကိုမှတ်မိတယ်မို့လားအဲ့ဒါတော့မှတ်မိပါတယ်ဒါပေမဲ့အခုကနဲ့မတူဘူးလေတဲ့အခုကတည်ရမယ့်နေရာကြီးတဲ့ဒီနေရာကြီးကနေမှလွတ်အောင်ပြေးပြီးပြန်လာမယ်ဆိုတာ ဘလို့နီးနဲ့မှမဖြစ်နိုင်ဘူးတဲ့အဲ့ဒါဆိုရင်ငါသစ္စာပြုပြမယ်မင်းရဲ့အဲ့ဒီဓာတ်ကိုပေးတန်လျာဓာတ်ကိုကင်ပြီးတော့ဒီဂရိသစ္စာကိုချိုးဖောက်ခဲ့သည် ရှိတော့ရောက်လေရာဘဝဖြစ်လေရာဘဝတိုင်းမှာ ရှင်ဘုရင်လောကမှာမဖြစ်ပါစေနဲ့ငါအဲ့လိုကြိမ်လိုက်မယ်ဆိုပြီးတခါတည်းကြိမ်ပြတော့ ဩရိတာရယုံသွားတယ်ကဲဆရာလည်းဖြစ်တယ်ဒီလောက်ထိသူတစ္ဆာတွေလည်းကြိမ်သွားပြီဆိုတော့ပြန်လာလိုကလည်းလာပါစေတော့မလာလိုကလည်းငါရဲ့လက်မောင်းသွေးကိုပဲဖောက်ပြီးတော့နတ်ကိုကျေနပ်အောင်တိုက်တော့မယ်ဆိုပြီးတော့တခါတည်းအဲ့ဒီမှာလွတ်လိုက်ဖျားလောင်းတော့သုဒ္ဓသောမမင်းအဲ့ဒီကနေပြန်သွားပြီးတော့စောစောကနန္ဒပုံနာကလည်းစောင့်နေတော့သူ့ကိုနေရာထိုင်ခင်ကြာကြာနန္ဒပေး ပဲပြီးတော့ကတ္တဗဘုရားရှင်ကိုရောမြတ်ကြီးဟောတော်မူတဲ့အဲ့ဒီတရားတွေကိုပြန်ဟောပေးပါသဂိန္ဒေဝမဟာရာဇသဗိဟောတိတမဂမောဒါနံပါလေတိသင်္ကတိနာသဗိဘုသင်္ကမောသဗိဒေဝသမာသေထာသဗိကုပ္ပေထသန္တဝံ တတံတတ္တမမေညာယတေယောဟောတိနပါပိယောဇိရန္တိဝေရာဇတတာသူစိတ်ဓာထောတတိဓမ္မိဇရံဥပေတိတတင်္စဓမ္မောနာဇရံဥပေတိတံတော်ဟဝေတပိပဝေတယန္တိနဗံစဒုရေပထဝီစဒုရေပါဒံသမုဒ္ဒတတရုဒုရေ တရောဟဝေဒုရတရံဝရန္တိတတေသဓမ္မောအာတတေသရာဇာတတသဟတရဟဂါထာနေတိတာဆိုအဲ့ဒီဂါထာ၄ဘုတ်ဟိုအဲ့ဒီကြားဘူးတယ်မဟုတ်လားနတ်ချက်ဂါထာဆိုပြီးတော့တောင်နန်းဆရာတော်ရွတ်ရွတ်နေတာလေတောင်နန်းဆရာတော်ရွတ်နေတဲ့နတ်ချက်ဂါထာဆိုအဲ့ဒီဂါထာ၄ခုကိုပြောတာနော်အဲ့ဒါ ကသဗ္ဗဘုရားရှင်ကိုရောမြတ်ကြီးဟောတော်မူတယ်ဥစဉ်တော်ဘုရားရှင်ကိုရောမြတ်ကြီးလည်းကောသလမင်းကြီးကိုပြန်ပြီးတော့လည်းထပ်ဟောတော်မူတယ်အခုတုဒ္ဒတော်မဇာမှာလည်းဒီကထာပြန်ဟောတယ်ကောသလမင်းကြီးကိုလည်းအဲ့ဒါပြန်ဟောတယ်အဲ့ဒါအင်မတန်မှကောင်းမြတ်တဲ့အဆုံးအမအဲ့ဒါတွေကိုရွတ်ဖတ်ရင်နတ်တွေချစ်တယ်တဲ့နော်နတ်တွေချစ်တယ်နတ်တွေချစ်တယ်တဲ့အဲ့ဒါအဲ့ဒီမှာ ရှင်မင်းကြီးတဲ့တကိန်ဒေဝမဟာရာဇနော်အဓိပ္ပာယ်လေးကဘာလဲဆိုတော့ပထမဓပုတ်ကတကိန်ဒေဝမဟာရာဇတဗီဟောတိတမဂမောအရှင်မင်းကြီးတဲ့လောကမှာသူတော်ကောင်းတွေနဲ့တကြိမ်လေးပဲပေါင်းဖော်ရအဲ့ဒီတကြိမ်လေးပဲသူတော်ကောင်းနဲ့ပေါင်းဖော်ခွင့်ရရင်အဲ့ဒီပုဂ္ဂိုလ်ဟာကောင်းကျိုးချမ်းသာအကြီးကျယ်ရတော့တာပဲ တစ်ကြိမ်လေးပဲပေါင်းဖော်ခွင့်ရသူရုပ်မာတွေနဲ့ကတော့အကြိမ်ပေါင်းထောင်ပေါင်းသိန်းတန်းဘလောက်ပဲသူရုပ်မာတွေနဲ့တော့ပေါင်းဖော်ပေါင်းဖော်တန်တရာအတွက်ပစ္စုပန်တန်တရာနှစ်ဖြာအတွက် ကောင်းကျိုးဘယ်တော့မှမရဘူးတဲ့သူရုပ်မာတွေနဲ့ပေါင်းဖော်သည့်အတွက်နော်ဒါကြောင့်မို့သူတော်ကောင်းတွေကိုရှာပြီးတော့ပေါင်းပါသူတော်ကောင်းတရားကိုနာပါသူတော်ကောင်းတွေနဲ့ပေါင်းဖော်ပါတဲ့နော် အဲ့ဒီသူတော်ကောင်းတွေနဲ့ပေါင်းဖော်လို့သူတော်ကောင်းတွေရဲ့အဆုံးမရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဟာအထက်တန်းကြတော့တာပဲမျက်နှာပန်းလှတော့တာပဲလောကလူတွေများသောအားဖြင့်ပျက်စီးတယ်ဆိုတာကသူ့အတူတယောက်တည်းပျက်စီးခဲ့တယ်နော်လူယုံမှနဲ့ပေါင်းပြီးလို့ပျက်စီးသွားတာအင်မတန်မှကောင်းမြတ်ပါတယ်ဆိုတဲ့လူတွေဟာတော်မှယုံမာတဲ့အတိုင်းဝိုင်းနဲ့ရောက်သွားပြီဆိုလို့ရှိရင်ဟောယုံမာတဲ့စိတ်တွေပေါက်တာ ဦးဇင်းတို့ငယ်တုန်းကဦးဇင်းတို့နဲ့နေတဲ့ပွင့်တပါးကဆဲတာအမြဲတမ်းဆဲတာဦးဇင်းတို့ကဒီကိုယ့်ရဲ့ပါဇက်ကလူတစ်ဖက်သားကိုအဲ့လိုဆဲရမှာပြုရမှာဆိုမဆဲဘူးမလောက်ဘူးပေါ့နော်အဲ့ဒါအမြဲတမ်းနေတဲ့ခါကျတော့သူအမြဲတမ်းတွေ့ရင်ထက်ကလေးကောင်းတာလဲဆဲတာပဲဆိုးတာလဲဆဲတာပဲဆိုတော့အဲ့တော့ကြာတော့ဘာဖြစ်လဲဆိုတော့ကိုယ်ကလည်းမခံကျင်တော့သူ့ထားပြန်ဆဲမိတယ် ဟာဆဲပြီးတဲ့ခါကျတော်တော်နောင်ထရသွားတယ်ဟာငါဘယ်တော့မှမဆဲဘူးမဆိုဘူးတဲ့ငါရဲ့နှုတ်ကဒီပုံကိုနဲ့ငါနေနီးတဲ့အခါကျမှဒီလိုဆဲတာတွေသိတော့ဖြစ်ပါလားတော်တော်တော်တော်တော်တော်တော်တော်ဆိုပြီးတော့ခွာရတာပဲဘာလို့လဲဆိုတော့ဒါသူတို့ကမကောင်းတဲ့ဟာတွေပြောတယ်မကောင်းတဲ့ဟာတွေဆိုတယ်ပဝန်းညီကြီးကဒါလို့ရင်လူတယောက်ကအဲ့ဒါတွေကနှုတ်တွေလိုက်သွားတယ်အကျင့်တွေကူးသွားတယ်ဒါကြောင့်မို့ မြတ်စွာဘုရားက သူတော်ကောင်းနေနဲ့ပေါင်းသူတော်ကောင်းလားသူယုံမာလားသိအောင်ကဘယ်လိုလုပ်ရမှာလဲဆိုတော့အ ਨੇ ဆုံးတပတ်ဆယ်ရပေါင်းကြည့်ရတယ်တဲ့ပေါင်းကြည့်လိုက်လို့ရှိရင်သိပြီတဲ့သူတော်ကောင်းကကောင်းတာပဲပြောတယ်ကောင်းတာပဲလုပ်တယ်ကောင်းတာတွေပဲကြံတာသူတော်ကောင်းကအဲ့ဒီသူယုံမာကလာပြီနည်းနည်းလေးပေါင်းကြည့်တာနဲ့အမျှသူများကိုဘယ်လိုပျက်စီးအောင်လုပ်မလဲ သူများဘလို့ပြောမလဲသူများဘလို့တိုက်ခိုက်မလဲသူများဘဝပျက်စီးအောင်ဘလို့လုပ်မလဲ तू အမြဲတမ်းဒါပဲကြံတယ်သူကိုသူနာမည်ကြီးခြင်းနဲ့ဂုဏ်တွေကြီးခြင်းနဲ့လက်လာပါတွေရခြင်းနဲ့သူများထက်သားခြင်းနဲ့အာကိုထက်သားမဲ့ပုံကိုယ်တွေမှန်သမျှဆိုဘလို့တိုက်ခိုက်ချရမလဲဘလို့ဖျက်ဆီးရမလဲဆိုတာအဲ့ဒါပေါင်းကြည့်လိုက်ရသော်ဖေကတော့တပတ်လောက်ပေါင်းကြည့်တယ်တပတ်ဆယ်ရက်လောက်ကိုပေါင်းကြည့်လိုက်တတိထားကြည့်လိုက်ရင်အဲ့ဒီပုံကိုယ်ရဲ့ကာရိုက်တာတွေအကုန်သိလာ ဘုံကြီးပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ဦးဇင်းတို့ယဟန်နေဆိုလဲဒါပေါင်းကြည့်တပတ်ဆယ်ရက်လောက်ပေါင်းကြည့်လိုက်လို့ရှိရင်သူ့ရဲ့ character တွေအဲ့ဒါတွေအကုန်သိသိလို့ကတော့ဘယ်တော့မှမပေါင်းတော့နဲ့ခွာတော့တယ်ဘလို့ပုံကပဲဖြစ်ဖြစ်ဘလို့ဟာပဲဖြစ်ဖြစ်မကောင်းတဲ့အကျင့်တွေစရိုက်တွေမကောင်းတဲ့ဗီဇတွေဒီပုံကိုရဲ့တန်တန်မှာ ရှိနေဝေးအောင်တာရှောင်တော့ဘာလို့လဲဆိုရင်ဝေးအောင်မရှောင်နိုင်လို့ ပေါင်းနေခဲ့ရင်အဲ့ဒီဓာတ်တွေကိုယ်စီကူးလာမှာလှုပ်ရင်းလှုပ်ရင်းနဲ့လူဆိုတာမထူပါဘူးမထူပါဘူးဆိုပြီးတော့နစ်သွားတာနော်မိဖို့ကြောင့်လည်းလက်ခုစုပ်လေးကတခါတည်းထမင်းအိုးလေးခြာကတန်းကြီးကောက်ကြိုင်လိုက်ခြာထားလိုက်မမဲသေးဘူးနောက်ထပ်တစ်ခါကြိုင်လိုက်ခြာထားလိုက်မှနောက်ဆုံးကျတော့မဲတိုးသွားပြီအဲ့ဒီအဝတ်စုပ်ဟာဘာမှကိုသုံးမရတော့ပြန်လျှော်လို့ကိုတခါတည်းဖြူးလာတဲ့အဆင့်ကိုမရောက်တော့ဘူး အဲ့ဒါမျိုးဖြစ်ပြီးတော့လွန့်ပြရတဲ့အဆင့်ကိုရောက်သွားဒီတိုင်းပဲမကောင်းတဲ့ပုံကိုယ်တွေနဲ့ပေါင်းဖော်ပြီးတော့ကိုယ့်ရဲ့စိတ်တွေအာဒါလေးကသေးသေးလေးပါကွာဆိုလှုပ်လိုက်အာနောက်တစ်မျိုးဖြစ်လိုက်အာသေးသေးလေးပါဆိုလှုပ်လိုက်လှုပ်လိုက်ရင်လှုပ်လိုက်ရင်နောက်ဆုံးကျတော့မထူတော့ဘူးမထူလန့်ခင်းသွားတာမထူလန့်ခင်းသွားတာဦးဇင်းတို့သာသနာမှာဆိုယဟန်တော်တွေအခါတော့ဝင်းနီးပြစ်တွေလှုပ်ရဲလှုပ်ရဲလှုပ်ရဲနဲ့နောက်ဆုံးကျတော့ သေးတာလေးကနေကြီးကြီးကြီးကြီးနောက်ဆုံးကျအကြီးကြီးတွေအထိကျိုးလွန်သွားပြီးတော့သွားရောဘဝမှာဘာမှပြုပြင်လို့မရတဲ့အဖြစ်အထိရောက်သွားအဲ့ဒါကြောင့်မို့အဲ့ဒီလိုမကောင်းတဲ့အပေါင်းအသင်းတွေမကောင်းတဲ့အတိုင်းဝိုင်းတွေမကောင်းတဲ့မိတ်ဆွေတွေအဲ့ဒါမျိုးတွေနဲ့တွေ့ကြုံသွားလို့ကိုကဒီပုဂ္ဂိုလ်ဟာသုံးသပ်ကြည့်လို့ကာယကံမှုဝစီကံမှု မနောကံမှုတွေဟာမကောင်းမှုဆိုရင်ဘယ်တော့မှမပေါင်းနဲ့တခါတည်းခွဲခွာတော့တယ်နော် သူတော်ကောင်းကြတော့ပေါင်းတဲ့ကောင်းတဲ့အဆုံးအမတွေဟောပေးနေတယ်ပြောပေးနေတယ်ဆုံးမနေတယ်တရားဓမ္မတွေကိုပြောပြဟောပြလုပ်ပေးနေပုံကိုကြတော့အေးအဲ့ဒါသူတော်ကောင်းသူကြတော့ပေါင်းအေးအဲ့လိုသူတော်ကောင်းနေနဲ့ကြတော့ချိကသူတို့ကြတော့တရားနာယူသူတော်ကောင်းနေသူတော်ကောင်းနေနဲ့နာယူလိုက်ကျင့်သုံးလိုက်ရပြီဆိုလို့ရှိရင်ကိုယ့်ရဲ့ဘဝကြီးတစ်ခုလုံးထက်တန်းကြတော့တာပဲเนาะဘဝကြီးတစ်ခုလုံးမှာเนาะအဲ့ဒါကြောင့်မို့ သူတော်ကောင်းတွေနဲ့တစ်ချိန်တစ်ခါလေးပေါင်းဖော်ရရင်ရှင်မင်းကြီးတဲ့ဘဝမှာအင်မတန်ကြိုးများပါတယ်နော်သူယောက်မာတွေနဲ့ကတော့အကြိမ်ကြိမ်ဘလောက်ပဲပေါင်းပေါင်းကောင်းကျိုးတွေမရပါဘူးတပိရေဝသမာသေတသဗိကောဗေဒတန်တဝံတတံတရမမိညာယသေယောဟောဒီနာပါပိယောဇိရန္တိဝေရာဇတထာဒောတရိဓမ္မိတရံဥပေတိဒီကထာဘာပြောလဲဆိုတော့ ရှင်မင်းကြီးတဲ့မင်းစီးတဲ့ယထာကြီးတွေဟာဆွေးမြေ့လာပါပြီရှင်မင်းနေအဆက်ဆက်စီးခဲ့ကြတဲ့ယထာကြီးတွေအခုကြည့်လိုက်ပြတိုက်ကြီးတွေထဲမှာဆိုဩသွားပြီကြည့်လိုက်ရှင်မင်းနေအဆက်ဆက်က စီးခဲ့တဲ့ယထာတွေမြေယထာတွေဆေယထာတွေယထာမျိုးစုံတွေဟာကြည့်လိုက်ရင်တဖြည်းဖြည်းနဲ့ဆွေးမြေ့ယိုယွင်းအုံမင်းလာပြီ အဲ့ဒီလိုပဲဦးဇင်းတို့တရားတော်မတို့ဟာဒီခန္ဓာကြီးကလည်းတနေ့နေ့တနေ့နေ့နဲ့အခုကြိုယွင်းလာပြီတဖြည်းဖြည်းတဖြည်းဖြည်းနဲ့အိုမင်းလာပြီအဲ့ဒါကိုအရှင်မင်းကြီးတဲ့အရှင်မင်းကြီးရဲ့ခန္ဓာကိုပြန်ကြည့်ပါဦးအရှင်မင်းကြီးရဲ့ခန္ဓာကိုယ်ကြီးကလည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့အိုမင်းလာပြီတဲ့နော်ဆွေးမြေလာပြီအိုမင်းလာပြီ အဲ့ဒီအိုလာတော့သွားအောင်ဟဲ့ဆေကန်းနှိပ်အောင်ဟဲ့နင်းအောင်ဟဲ့နဲ့မျိုးစုံလာရပြီနော်ဇိရန္တိဝေရာဇတထသူစိတ်တာထောတတိဓမ္မိသရံဥပေတိဒါပေမဲ့တဲ့တတင်္စဓမ္မောနာသရံဥပေတိတန်တော်ဟဝေသဗ္ဗိဘဝေတိယတိသူတော်ကောင်းတွေနှစ်သက်တဲ့မြတ်နိုးတဲ့ သူတော်ကောင်းတွေကြင်ကြံအားထုတ်တဲ့သူတော်ကောင်းတရားနဲ့နိဗ္ဗာန်ကြီးကတော့မအိုမနာမသေးတော့ပါဘူးနိဗ္ဗာန်ကတော့အိုခြင်းနာခြင်းသေခြင်းတွေမရှိလို့သူတော်ကောင်းတွေကအဲ့ဒီနိဗ္ဗာန်ကိုပဲနှစ်သက်ကြတယ်သူတော်ကောင်းတွေကနော်ဒီတန်ត្រာကြီးတဲ့တော့သွားကြိုက်တော့သွားအိုလိုက်နာလိုက်သေးလိုက်အာတဘောကောင်းကောင်းလေးခံစားလိုက်အခဏနောက်ဘဝသွားပြန်ပြီအပေဘုံအာနောက်တစ်ခါကောင်းလေးခံစားနောက်တစ်ခါသွားပြန်ပြီဒုက္ခအာဆေးရတက်လှဲ့ ချမ်းသာတလက်အဲအိုတလက်နာတလက်တေအမျိုးမျိုးပြောင်းနေတာဒါကြီးကို မလိုချင်တော့ဘူးတဲ့မကြည့်ချင်ကြတော့မရချင်ကြတော့အဲ့လိုမလိုချင်မကြည့်ချင်မရချင်ကြလို့ဒီဘဝကနေမှလွတ်တဲ့သူတော်ကောင်းတွေကတော့အဲ့ဒီအိုနာသေးလွတ်တဲ့နိဗ္ဗာန်ကိုပဲတောင်းတပြီးတော့နိဗ္ဗာန်ကိုပဲရအောင်လုပ်နေကြတော့တာတဲ့နော် နဗန်းစဒုရေပထဝီစဒုရေပါရံသမုဒ္ဒသတထုဒုရေတရောဟဝေဒုရဒရဝရန္တိတတေသဓမ္မောအတတေသရာသာအရှင်မင်းကြီးတဲ့သမုဒ္ဒရာရဲ့ဒီဘက်ကန်းနဲ့ဟိုဘက်ကန်းဆိုတာလေအဝေးကြီးပဲအဲ့ဒီထက်ပိုဝေးတာကနော်သမုဒ္ဒရာရဲ့ဒီဘက်ကန်းနဲ့ဟိုဘက်ကန်းကလည်းဝေးတယ် ဟာဒီမြေကြီးနဲ့အာကာသကောင်းကင်ကြီးကလည်းဝေးကွာလွန်လာပါတယ်။ဟိုအာကာသကောင်းကင်နဲ့မြေကြီးကလည်းဝေးတယ်သမုဒ္ဒရာရဲ့ဒီဘက်ကန်းနဲ့ဟိုဘက်ကန်းလည်းဝေးတယ်အဲ့ဒီထက်ပိုဝေးတာကနော်သူတော်ကောင်းတရားနဲ့သူယုတ်မှာတရားတဲ့ကြောင်းမြန်တည်သွားတာ။နော်မြန်တဲ့ချင်းတိုင်းမဟုတ်ဘူးနောက်ချော့ပေးပြီးကြောင်းမြန်တည်သွားတာ။နော်နောက်ကြောင်းနဲ့သူတော်ကောင်းတရားကတတ်တတ်သူယုတ်မှာရဲ့တရားကတတ်တတ်တဲ့နော် သူတော်ကောင်းတွေကတော့အခုပြောတယ်သူတော်ကောင်းတရားတွေကာယကမှုတွေဝစီကမှုတွေမနောကမှုတွေဆိုတဲ့သီလတရားတွေကိုထိမ့်သိမ့်ကြတယ်ဝစီကအဖြစ်လည်းပဲကြံတတ်တဲ့စကားတွေမပြောဘူးနော်တခါတည်းပဲတိမ်ဖြစ်တဲ့စကားတွေမပြောဘူးသူတော်ကဂုံးတိုက်တာတွေမပြောဘူးသူတော်ကပျက်စီးရပျက်စီးကြောင်းတွေမပြောဘူးလိမ်မပြောဘူးညာမပြောဘူးတဲ့သူတော်ကောင်းတွေကတော့ သူတို့ဟာကာမဘိုင်းတွေကိုမဖြတ်စည်းဘူးတည်တည်ရတွေကိုမတော့ကြဘူးသူတို့ဟာပစ္စည်းတွေကိုမခိုးကြဘူးနော်အမှန်တရားတွေကိုသာလက်ကင်ထားပြီးတော့ကြင်ကြံကြုတ်ကိုပွားများအားထုတ်ကြတယ်ဒါသူတော်ကောင်းတွေအလုပ်သူရောက်มาတယ်ကြတော့မဟုတ်ဘူးတဲ့ထက်ကလည်းအကြောင်းလေးတစ်ခုရှိလိမ့်ပြီကို့ထီမှာတိတ်ကြောက်တာရောက်มาတဲ့ပုံကိုယ်တွေကသူများပေါ်ကြရင်တော့တခါတည်းဂျပိုးလိတ်ဖြောင်ပြောပြီးတော့ ကို့အထိမှကြတော့ကြောက်တယ်ကြောက်တော့ဘာလို့ရှောက်လိန်တာတကုတ်မေးလိုက်ပြီဆို ဟုတ်ပါဘူးသူမပြောပါဘူးဘာသက်သက်ရှိလို့လဲဒါဥစဉ်တို့လောကမှာနေရတာအများကြီးတွေ့ရတာနော်တွေ့ရတာဥစဉ်ဘုရားဥစဉ်တခါလေကြည်ချိုးလေလဲနာမကြီးပြီးနေပုံကိုကြီးတွေအရေးတဲ့အကြောင်းတွေကြောလိန်နာတွေသွားတွေ့ရဟာတချို့တလေကြောလဲလွယ်လွယ်လေးတွေစကားတွေသုံးနေလိန်နေဥစဉ်ကတော့ ဦးဇင်းရဲ့ဘဝမှာငယ်ငယ်လေးကလေးဦးဇင်းကသက်စာတွေလည်းစောက်တည်ထားတာသက်စာလည်းပြီးဘယ်တော့မှမလိမ်ဘူးဦးဇင်းကတော့လိမ်မှုအမှန်အမှန်တိုင်းပဲဖြူစေဖြူပဲမဲဆိုမဲတယ်ကိုဆွေမျိုးကြောင့်မို့ဟိုတိုင်းဝိုင်းကြောင့်မို့ဆရာကြောင့်တပည့်ကြောင့်ဟိုကြောက်လို့ဒီကြောက်လို့လိမ်မှုငယ်ငယ်တုန်းကတည်းအဲ့လိုမလိမ်လို့လဲဒါငယ်ငယ်ကဦးဇင်းရဲ့တခါဦးဇင်းပြောဖို့ပါတယ်ဦးဇင်းနဲ့အတူတူကိုရင်တစ်ပါးကသူကကြံတဲ့ပစ္စည်းတော်တော်ခိုးတာခိုးပြီးတော့ဦးဇင်းတင်ထားတဲ့စာအုပ်စင်လေး ဦးသိန်းကနေကင်းဆွန်းစားပြီးတော့ကျောင်းကဦးသိန်းတို့နိုင်ဝက်ကျိန်းရတယ်နေကင်းဆွန်းစားပြီးလို့ရှင်အဲနိုင်ဝက်လောက်ကျိန်းတဲ့အချိန်လေးမှာအဲ့ရလဲနှိုးရောအဲနဲ့ဦးသိန်းတို့ကစာအုပ်လေးကိုဒါလေးသူကလက်လေးနဲ့ဒါဘသူစာအုပ်လဲတဲ့ဒုတိယစာအုပ်လားတဲ့ပြောပြီးတော့ဟုတ်တယ်လို့အခြေပြုစာအုပ်လေးသူကအဲ့လိုလေးလက်လေးနဲ့မှကြည့်ပြီးတော့ဒီစာအုပ်ဘသူကြိုင်လဲကြည့်ထားတာနော်တဲ့ကြည့်ထားတာဆိုတော့အာနဲ့ဦးသိန်းကကြည့်ထားအဲ့ကိုရင်က လာယူသွားတော့သူကအဲ့ဒါဝေါ်ဝေါ်နဲ့စာချက်เจ้าကဝတ္ထုငွေမကင်ရဘူးလေเจ้าကဝတ္ထုငွေမကင်ရတဲ့เจ้าမှာအဲ့ဒါမျိုးသူကလောက်တယ်ဆိုတော့ဒီကိုတော်လေးပဲဒါဟွာလောက်တယ်ဆိုတော့အဲ့ဒါနဲ့ဦးစင်းကလည်းအဲ့ဒီဟာလေးကိုတစ်ချက်အလိုလေးမကြည့်လိုက်တော့အစိတ်တန်လေးတွေ့တယ်အဲ့ဒီတော့ကအာငွေစိတ်ဟွာမလောက်သေးတဲ့အချိန်ဆိုတော့အဲ့ဒါလေးလည်းတွေ့တော့သူအဲ့ဒါလေးကင်သွားတော့အေးဒီကိုတဏှာတော့ယူထားပြီတင်တယ်လို့ရကြတော့ဟိုကဦးစင်းကဦးစင်းတို့အပ်ထားတဲ့ဆရာဦးပြောတယ်ရှင်မရကိုရင်အဲ့လိုလေး ကိုခိုးဒီကိုလှုပ်တယ်ရှင်ပြအဲ့ဒါဆုံးမပါအောင်ကိုရင်စိန်တာလည်းသိတယ်အဲ့ဒီဟာဆိုတော့ကိုကဥစဉ်ခေါ်မိတယ်ဥစဉ်ဆရာကအဲ့ဒါကိုရင်တွေ့လားဟုတ်တယ်တွေ့တယ်အဲ့ဒါဘာလှုပ်တယ်ဆိုတော့ဆရာဥစဉ်ကလည်းအဲ့ဒါအတ္တနော်ဟာမင်းကိုလူဘက်ကမလိုက်ဖက်နဲ့သူများဘက်ကလိုက်ရမလားဆိုပြီးတော့ဦးသိန်းရန်နေလောက်ပါလေရောလားအဲ့အရှင်မြတ်အမှန်တရားကအမှန်တရားပဲအဲ့လိုလုပ်လို့ပဲရမလဲအရှင်မြတ် ဟိုဘာလို့လဲဆိုအဲ့ဒီကိုရေရဲ့ဦးစေးရဲ့အဲ့ဆယ်ရဲ့တနေတဲ့ဟိုတနေတဲ့အတူတူဆိုတော့သူကကိုလူဘက်ပဲလိုက်ရမယ်ဆိုတဲ့အယူဆမရဘူးအဲ့ဒါနဲ့နောက်ဆုံးအဲ့ဒီဒီနေတဲ့ဆရာဦးစင်းကိုသူ့ဘက်မလိုက်လို့ဆိုပြီးတော့တခါတည်းရန်သူတပွဲလောက်ပြီးတော့ဦးစင်းရဲ့ငယ်ဆရာဘုန်းကြီးတွေကိုအမျိုးမျိုးလောက်ကြံဖန်တီးပြီးတော့တိုင်နာတော်တာတွေဒီလောက်လို့အဲ့တုန်းကလည်းဘဝမှာတခါတည်းလောကဓာတ်ကြီးအကြီးကျယ်ခံရဘူးတဲ့ အဲ့ဒီတုန်းကလည်းအဲ့ဒါဥစဉ်ဆရာသမားတွေကခေါ်မိဥစဉ်ပြောင်းမဲပြောတာအဲ့ဒါနဲ့ဒါဒါဒီအမှန်ပဲဒါဒီအမှားပဲတပည့်တော်မှားတာတော့မှန်တာမပြောနိုင်ဘူးအရှင်မြတ်တို့အဲ့လိုလုပ်ရင်အရှင်မြတ်တို့ဒီကလေးရဲ့ဘဝတက်တယ်လို့ပျက်စီးသွားမှာအရှင်မြတ်တို့အဲ့လိုလုပ်လို့မရဘူးဆိုမှဟိုကနောက်ကနေနေရဆရာသမားအဲ့ကျမအဲသဘောပေါက်သွားတာအစတော့သူတို့ကပြောတဲ့ဟာပဲအဟုတ်ယုံနေတာပေါ့နောက်တော့မှတကယ်လက်တွေ့ကျမဥစဉ်ကပြောင်းပြောပြ တပည့်တော်ဘယ်တော့မှမလိမ့်ဘူးအဖေဖြစ်လည်းမလိမ့်ဘူးအမေဖြစ်လည်းမလိမ့်ဘူးတပည့်တော်ဘဝမှာတပည့်တော်အမြဲတမ်းသစ္စာတရားကိုတပည့်တော်စောင့်တည်တယ်ရောက်မို့ဦးဇင်းကသစ္စာပြုတယ်အမဲသာကျွဲသာယဟန်ဖြစ်ကြတယ်ဒီနေ့အထိဦးဇင်းမစောင်းသေရင်သေရက်ကိုသိလျက်နဲ့ဒီနေ့အထိဘယ်တော့မှတောက်စားခြင်းမလုပ်ခဲ့ဘူး သူတော်ဘာကာမပိုင်များတွေဘယ်တော့မှကိုဋိကာယသွားပြီးတော့ထီရင်တော်ချင်းခေါ်ယူပေါင်းတယ်ဘယ်တော့မှလို့ဆိုဒီသက်စာသုံးချက်ကိုဘဝမှာအရေးကြုံရင်ဦးဇင်းအဲ့သက်စာပဲထားပြုတေရရှင်ရေကိုရရှင်မှာတစုံတယောက်ဒုက္ခဖြစ်ပြီးကြုံပြီဆိုရင်အဲ့သက်စာပဲထားပြုတယ်အဲ့တော့သက်စာပြုသည့်အတွက်စွမ်းတယ်ဘာကြောင့်စွမ်းလဲဆိုတက်တက်လုံးမှုသားစကားကိုရှောင်ခဲ့လို့ဘယ်တော့မှမှုသားစကားမပြောဘူး အမှန်မှန်တိုင်းပဲသူကသူလောကကြီးကပြောင်းပြန်ပြလို့နေနေသူကသူကဘာကြီးမှောက်ကုန်ပြလို့နေနေအမှန်မှန်တိုင်းပဲပြောမယ်နောက်ဆုံးသေခြင်းတရားနဲ့ပဲရင်ဆိုင်ရလဲအမှန်တရားပဲပြောမယ်ဆိုအမှန်တရားကိုလက်ကင်ထားတာပေါ့နော်အဲ့ဒါမျိုးလက်ကင်ထားတဲ့အကျင့်တစ်ခုကိုလှုပ်တဲ့အခါကျတော့အခုအရေးတဲ့တော့ကြုံပြီဟဲ့ဆိုတာနဲ့ဦးဇင်အဲ့ဒါပဲတစ္ဆာထားပြူတာအဲ့ဒါတစ္ဆာထားပြူတဲ့အခုဒါဂျမားရီတွေအခုပြန်ကောင်းသွားတာတွေအခုသေလူမျောပါဖြစ်နေရဒီမှာ ချက်ချင်းဒလန်ထလာတာတွေမြောက်များစွာအခု ဟိုတွေ့ရတယ်ကြုံရတယ်ဒါတွေဘာကြောင့်လဲဆိုတော့အဲ့ဒီအမှန်ဝစီသစ္စာတွေကိုစောင့်ထိန်ထားတယ်နော်ဒါကြောင့်မို့သူတော်ကောင်းတရားနဲ့သူယုံမာတရားဆိုတာအဲ့လိုပြောင်းမြန်တဲ့သူယုံမာတွေကတော့လိမ်မယ်ညာမယ်ကောက်မယ်ကိုယ်နာမည်ရပြီးရောသူများချပလိုက်မှာပဲအာကိုခုံရပြီးရောကိုယ့်အတွက်ငွေကြေးလက်လာပကိုယ့်အတွက်အဆင်ပြေကိုမိသားစုကောင်းတိုင်းပြီးရောသူများလှုပ်ပြမယ်ဆိုတာအဲ့ဒါသူယုံမာရဲ့တရားတွေနောက်သူယုံမာရဲ့တရားတွေဒါကြောင့်မို့အဲ့ဒီ သူတော်ကောင်းတရားနဲ့သူရောက်မှာတရားဆိုတာကကြောင်းမြန်ကြီးအင်မတန်မှဝေးကွာလွန်းတယ်တဲ့နော်မြေကြီးနဲ့အထက်သမုဒ္ဒရာအဲဒီဘက်ကန်းနဲ့သမုဒ္ဒရာဟိုဘက်ကန်းဝေးသလိုမြေကြီးနဲ့ကောင်းကင်ဝေးသလိုလူမိုက်နဲ့လူရောက်မှာသူတော်ကောင်းတရားနဲ့သူရောက်မှာတရားဟာအဲ့ဒီထက်တော့ပိုပြီးဝေးကွာပါတယ်တဲ့အဲ့ဒီဂါထာတွေကိုမြတ်စွာဘုရားကတပိဒေဝသမာသေထတပိကုပ္ပေထတန်တဝံသူတော်ကောင်းနေနဲ့ဒီချိန်ပေါက်မှာနော် သူတော်ကောင်းတင်တဲ့တစ်ချိန်ပေါင်းရရင်အကျိုးတွေအင်ပဒံမှာများပါတယ်နော်တဗိရေဝသမာသေထတဗိကုပေထတန်တဝံတတံတရမမိညာယတေယောဒီနပါပိယောဇိရန္တိဝေရာဇတထာသူစိတ်တာထောတရိဓမ္မိတရံဥပေတိရှင်မင်းရဲ့ယထာတွေဟာဆွေးမြေ့ရိုးရီအိုမင်းလာပြီထို့အတူအသင်ရှင်မင်းကြီးရဲ့ခန္ဓာကိုယ်ကြီးကလည်းတဖြည်းဖြည်းနဲ့ဆွေးမြေ့လာပြီယိုယွင်းလာပြီအိုမင်းလာပြီနော် အထောတတိဓမ္မိဇရာဥပေတိတတေသဓမ္မောနာဇရာဥပေတိတန်တော်ဟဝေတပိဘဝေဒီယံတိသူတော်ကောင်းတွေတရားကတော့နော်နိဗ္ဗာန်ဆိုတဲ့သူတော်ကောင်းတရားကြီးမြတ်ကြီးကတော့ဘယ်တော့မှပိုတာလည်းမရှိဘူးနာတာလည်းမရှိဘူးသေတာလည်းမရှိဘူးနော်သူတော်ကောင်းတရားတွေကတော့အိုခြင်းနာခြင်းမရှိတော့ပါဘူးတဲ့နိဗ္ဗာန်ဆိုတဲ့ဒီတရားကြီးဟာအိုနာသေးလွတ်သွားပြီနော် နဗံဇဒုတေပထဝီဇဒုတေတဲ့သမုဒ္ဒရာရဲ့ဒီဘက်ကနဲ့ဟိုဘက်ကဟာအင်မတန်မဝေးကွာပါတယ်ဟာဒီမြေကြီးနဲ့အာကာသကောင်းငင်ကြီးကလည်းဝေးကွာပါတယ်နဗံဇဒုတေပထဝီဇဒုတေပါရံသမုဒ္ဒသတရုဒုတေတရောဟဝေဒုရတရာဝရန္တိတတင်စဓမ္မောအတတင်စရာသာအဲ့ဒီမြေကြီးနဲ့ကောင်းငင်ဝေးတာထက်သူတော်ကောင်းတရားနဲ့သူယုံမတရားကပေါ်ပြီးတော့ဝေးကွာပါတယ် အဲ့ဒီတရားကို ဟောတော့ဝမ်းသာလိုက်တာတခါတည်းကိုဟောဒီတရားကိုနာရတာတခါတည်းပင်လယ်သမုဒ္ဒရာရေဟာပင်လယ်ကြီးဟာ ရေနဲ့တင့်တယ်ရောက်ရဲခြင်းမရှိသလိုဒီပင်လယ်ကြီးထဲမှာရေတွေဝင်နေတာပဲပြည့်သွားပြီရှံသွားလွန်သွားတယ်ဆိုတော့မရှိဘူးတဲ့မီးလောင်နေတဲ့မီးဟာထင်းနေဘလောက်ထက်တဲ့ဘယ်တော့မှဒီမီးဟာထင်းလောင်ကျွမ်းမှုပေါ်မှာရောင်ရမ်းမှုမရှိသလိုပဲတဲ့ ဖះအလောင်းတော်တုတ္တသောမမင်းကြီးဟာဒီမြင့်မြတ်တဲ့တရားစကားကိုကြားလိုက်တဲ့အခါကျတော့ဝမ်းသာလိုက်တာကြည်နူးလိုက်တာကောင်းလိုက်တဲ့တရားကောင်းလိုက်တဲ့တရားဒီသူတော်ကောင်းတရားတွေကိုကတ္တဗဘုရားရှင်ကိုရောမြတ်ကြီးဟောထားခဲ့လို့ဒါငါတို့နာခွင့်ရတာကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာကဲဒီပုဂ္ဂိုလ်ကိုငါဘာနဲ့ပူဇော်ရရင်ကောင်းမလဲဒီတရားလေးပုဂ္ဂိုလ်ဟောကြားတဲ့ ဒီပုဂ္ဂိုလ်ရဲ့တန်တန်မှာငါထိနှက်နဲ့မြလှူလိုက်ရရင်ကောင်းမလားလို့တောင်စဉ်းစားတော့နန္ဒပုံနာက ရုပ်ရည်အစင်းကထိနှက်နဲ့ထိုက်တန်နဲ့အင်္ဂါဥပရိမရှိချဘူးတဲ့အဲ့ဒါနဲ့ကဲအတဗျာတထောင်အဲ့ဒီမှာတပုတ်ကိုအတဗျာတထောင်နဲ့တခါတည်းပူဇော်ပေးလိုက်တယ်နော်အတဗျာဒါကြောင့်တတသဟတရာဂတာ တထောင်တထောင်တန်တဲ့ဂါထာလို့ပြောတာနော်နော်အဲ့ဒါကြောင့်မို့ဒီဖရာလောင်းတော်ကြီးဟာတရားကိုညံ့တော့တာဒီတရားတွေကောင်းလိုက်တာဒီဆုံးမတွေကောင်းလိုက်တာသူတော်ကောင်းတွေရဲ့တရားကိုနာယူဖို့သူတော်ကောင်းတရားတွေကိုကြင့်ကြံဖို့သူတော်ကောင်းတွေနဲ့ပေါင်းဖက်ဖို့လူမိုက်တွေနဲ့မပေါင်းဖို့နော်ဒီခန္ဓာကိုယ်ကြီးကတဖြည်းဖြည်းဆွဲပြေရုံရင်အိုမင်းလာပြီး ဒီအော်မင်းယိုယွင်းလာတဲ့ဟာကိုတတိတံဝေကညံနေယူပြီးတော့တခါတဲ့သမထဝိပဿနာတွေပွားများဖို့ရာအတွက်နော်အဲ့တော့အိုနာသေးလွတ်တဲ့နိဗ္ဗာန်ကြီးကိုရောက်အောင်ကြိုးစားဖို့တခါတဲ့လူမိုက်နဲ့ပညာရှိရဝေကွာမှုတွေဒါတွေကိုဆင်ញံသုံးသပ်ပြီးတော့အော်ငါတို့ဟာတနေ့တနေ့သူတော်ကောင်းတွေဖြစ်အောင်တနေ့တနေ့ကြိုးစားနေရမှာပါလားသူယုံမာရဲ့အလုပ်တွေမကောင်းတာတွေပြောမိမကောင်းတာတွေလုပ်မိမကောင်းတာတွေကြမ်းမိဒီသူယုံမာရဲ့အလုပ်တွေကိုလုပ်မိပြီဆိုတာနဲ့ အပယ်လေးပုံကိုအကြိမ်ကြိမ်ခံရမှာတွေကြည်ပြီးတော့သူတော်ကောင်းတရားတွေကိုဆက်ဆက်ကြိုးစားခြင်းသိရှိအောင်အဲ့လိုလုပ်ရအောင်အဲ့တော့မှဖះလောင်းတော်ကြီးကကဲတရားလဲနာပြီသူတပြားလေးတောင်တခါတည်းပူဇော်ပေးလိုက်ပြီးတော့သူ့ရဲ့အမေဖေတွေသွားနှုတ်ဆက်တယ်အမေဖေတွေသွားနှုတ်ဆက်စစ်သူကြီးတွေအားလုံးကိုနှုတ်ဆက်ပြီးတော့ငါပြန်မယ်ဘောရိတာဒသငါသွားပြီးအသက်ခံရမယ်ဆိုတော့အဲ့ဒီမှာအကုန်လုံးကဝိုင်းပြီးတော့ အရှင်မင်းကြီးဘာလို့သွားမှာလဲဒီကောင်းကိုစက်တက်နဲ့ဝိုင်းပြီးတော့သွားပြီးတတ်ပြစ်မယ်အကုန်လုံးလောက်ကြတယ်ဖျားလို့မလုံနဲ့သူဟာငါရဲ့အတ္တတခင်ကျေသူရှင်ဖြစ်သွားပြီတဲ့သူအခုငါ့ကိုမတတ်ဖဲနဲ့ဒီကိုလွတ်လိုက်လို့ငါအခွင့်အရေးလေးရလို့ဒီတရားကိုနာခွင့်ရတာသူဟာငါရဲ့ကျေသူရှင်ဖြစ်သွားပြီကိုယ့်ရဲ့ကျေသူရှင်ပေါ်မှာငါကျေသူမပြမဘူးမင်းတို့မလိုက်နဲ့အာအကုန်လုံးငိုကြရောကြ အဲ့ဒါနဲ့တခါတည်းသူ့နောက်ကိုတဝုံနဲ့လိုက်မယ်တိုက်မယ်ခိုက်မယ်နဲ့လုံနေကြလို့နောက်ဆုံးတော့စီးသုံးတန်တားပြီးတော့အဲ့ဒီစီးသုံးတန်ကိုဘယ်သူမှမကြော်သေးနဲ့ဆိုပြီးတော့မှတခါတည်းအဲ့ဒီဘောရိတာရရှိတဲ့ဒီသွားတော့ဘောရိတာရကတခါတည်းဒီမှာရှင်ဘင်းနေအားလုံးတတ်ပြီးတော့တခါတည်းဒဇို့နဲ့မိခင်ဖို့ရာအတွက် तू ကတခါတည်းပြင်ဆင်းနေပြီ။ ရင်ဆင်းနေပြီးမှတုံချောင်းနဲ့ဓာရီနဲ့ခုတ်ပြုတ်ပြီးတော့ဒစိုးတွေလုံနေတဲ့အချိန်မှာနောက်ကရှက်ရှက်ရှက်ရှက်နဲ့ရောက်လာတော့ဖះအလောင်းတော်တုတ္တသောမမင်းကိုတွေးလိုက်တော့အံ့ဩသွားရတယ်တခါတည်းမျက်နာကလည်းကြောက်တဲ့စိတ်လည်းမရှိဘူးပြုံးရွှင်နေတာအဲ့ဒါနဲ့ဟာရှင်သုဒ္ဓတော်မှာပြန်လာတာလားဟုတ်တယ်လေတဲ့ငါမင်းဂရိပေးထားတဲ့အတိုင်းငါအခုပြန်လာတာပေါ့တဲ့ အော်တုဒ္ဒသောမမင်းဟာမင်းတို့ပฏิရယ်လဲမကျွမ်းကျင်ပါလားအဲ့ဒါနဲ့ဖះလုံးတော်တုဒ္ဒသောမမင်းကပြောတယ်မင်းတို့ရဲ့ပฏิရယ်ကျွမ်းကျင်တဲ့နေရာမှာဟောဒီဇဗုဒိတ်တကြွလုံးမှာရှင်မင်းနဲ့ငါလောက်ကျွမ်းကျင်တဲ့မင်းရှိမှာမဟုတ်ပါဘူးဒါပေမဲ့အဲ့ဒီမင်းတို့ပฏิရယ်ဆိုပြီးအဲ့ဒါတွေကအပယ်လေးပါးဇောင်းထိုးကြမယ်ဟာတယ်တဲ့နော်မင်းတို့ပฏิရယ်ဆိုပြီးဟိုလိန်လိုက်ဒီကောက်လိုက်ဟိုလုံးလုံးလိုက်ဒလိုလုံးလိုက် ကိုနိုင်ရင်ပြီးရောဆိုပြီးရှောက်လောက်တာတဲ့အဲ့ဒီမင်းပရိယေတွေအကုန်မှန်သမျှအကုန်လုံးအဲ့ဒါငရဲဇောက်ဒိုးစင်းမဲ့ဟာတွေကြီးပဲငါဟာဘယ်တော့မှမင်းပရိယေတွေကောက်ကျစ်တာတွေမသုံးဘူးတဲ့ငါဟာအမှန်တရားကိုပဲငါလက်ကင်ထားတယ်အဲ့ဒါနဲ့ဒီမှာလာရင်တရားမှားလို့သိရတန်းနဲ့ဘာကြောင့်မကြောက်တာလဲနော်အခုနာယူခဲ့တဲ့ဂါထာလေးဘုတ်ရဲ့အစွမ်းတတ္တိကြောင့်လား သို့မဟုတ်ရင်ဘယ်အကြောင်းကြောင့်မကြောက်တာလဲဒီမှာအခုတတ်တော်မှာလေဟိုမှာကြံတဲ့ရှင်ပြင်းနေဟိုမှာလက်ဖောက်ပြီးတော့အပေါ်ကျိုးနဲ့ခြေထားလို့ညိညို့အော်ဟစ်နေကြတာဒါလိုချားထဲမှာတေးရမဲ့အထဲမှာလာပြီးတော့ညံ့တာလေးတစ်ချက်မပြက်အပြုံးမပြက်ဖဲနဲ့တီတီជីជីနဲ့မျက်နာကြည်လင်တောက်ပပြီးတော့နေတဲ့မျက်နာနဲ့နေတဲ့အခါကျတော့ तू အံ့ဩနေတာဒါလောက်သူ့ကိုတတ်မှန်မှန်သိရတဲ့တန်းနဲ့ ဘာဖြစ်လို့အဲ့ဒီလို မကြောက်ဖဲနေနိုင်တာတော့တဲ့ဘုရားလောင်းတော်ပြောတယ်သူတတ်တော်မှာတဲ့ငါမကြောက်ဖဲနေနိုင်တဲ့အကြောင်းတွေရှိတယ်အဲ့ဒီအကြောင်းတွေကဘာလဲဆိုတော့ဦးဇင်းတို့ဒါတောင်မြုပ်ကန်တော်ဆရာတော်ကြီးဘုန်းကြီးကုံဒလာလှုပ်ထားတာ၄ခုပေါ့နော်သူကတော့လွယ်လွယ်လေးစားစင်နာစားထားစင်ထားနှစ်ပါးဝတ်ရည်သူနော် မှုတဲ့နာမှုပြုတဲ့ပြုလဲခုအောင်လံထူတဲ့တရားလဲစဉ်လက်ကင်တွင်သေမင်းတော်လှန်သူလို့ဆရာတော်ဥက္ကုံတလာကဒီတုတ္တတော်မှာဇကဟာလေးကိုဒါဂါထာရှစ်ဂါထာနဲ့ဒီဖျားလောင်းတော်ကပြောတာအဲ့ဒါကိုအကျဉ်းချုံတာလဲခုရှိတယ်တဲ့ငါသေမင်းမကြောက်ခြင်းအကြောင်းက စားစင်တာစားနံပါတ်1ကကိုစားတဲ့အစားတော့မျိုးတွေကိုပဲငါစားတော့ခဲ့တာပါတဲ့နော်မတော်မတရားနဲ့သူတော်ဘာတွေဒီကနေမှ ကိုစားဖို့ရအတွက်နိုင်သက်စင်းနဲ့လှုပ်ပြီးတော့လဲဘယ်တော့မှအဲ့ဒါမျိုးသူမစားခဲ့ဘူးနော်ဓမ္မိယလတ္တတရားသဖြင့်တိုင်းသူပြည်သားတွေရဲ့အပေါ်အနေမှာဆက်ဖို့တက်ဖို့ရလာတဲ့ဟာမျိုးတွေတင့်တော်တဲ့သူ့ရဲ့ဓမ္မိတရားသဖြင့် တိုင်းသူပြည်သားကပေးဆက်တဲ့အစားတောက်မျိုးကိုသာလေငါဟာတရားသဖြင့်ပဲအဲ့ဓာတွေကိုငါစားခဲ့တယ်နော်အဲ့ဒီလိုမတရားသဖြင့်နိုင်ထက်စင်းနဲ့လောက်ပြီးတော့ငါရဲ့အာဏာတွေသုံးပါဝါတွေသုံးပြီးတော့သူ့အိုးအိမ်စည်းစိမ်ကရအောင်လုပ်ပြီးတော့မတရားသဖြင့်စားခဲ့တာမျိုးငါမရှိခဲ့ဘူးစားတဲ့နာစားထားတဲ့ထားတဲ့တာရည်သမီးရေးမိသားစုရေးတိုင်းရေးပြည်ရေး အရာအလုံးအတွက်ကို နောင်တရတရားမရှိအောင်ငါအကုန်စီမံထားပါပြီသူ့ရဲ့စီမံအုပ်ချုပ်မင်းလုပ်နေတဲ့အချိန်ကာလမှာသားအတွက် သမီးအတွက်မိဖုရားတွေအတွက်တိုင်းပြည်အတွက် နော်ရှေးရေးနောက်ရေးဆိုပြီးတော့အရေးပေါင်းများစွာကိုဉာဏ်ပညာတတိနဲ့ဆင်ခြင်ပြီးတော့သူထားခဲ့တယ်ဒါဖះလောင်းတို့ကြီးကတော့တိုင်းပြည်ပေါ့ဦးဇင်းတို့ဒကာဒကမတွေဆိုရင်တော့ဒါကိုယ့်ရဲ့မိသားစုပေါ့ကိုသားအတွက် သမီးအတွက်ယောက်ျားအတွက်အိုးအိမ်အတွက်စီးစိမ်အတွက်ခြေရဲကျမကြီးတစုံတရာဖြစ်ငါတို့ဘလို့ထားမလဲဒါတွေစီမံရမှာလေအဲ့ဒါမျိုးစီမံရမှာအခုဖះလောင်းတော်ကြီးကတော့တိုင်းပြည်လုံးကို तू ကအကုန်လုံးတာရဲသမီးရဲနိုင်ငံရဲဩတစုံတရာအရေးကြောင်းဖြစ်ခဲ့ရင်တစုံတရာသူများနိုင်ငံတွေကစစ်တွေလာတိုက်မယ်ဆိုရင်အရေးပေါ်သုံးဖို့ဩအမျိုးမျိုးသော तू ကစီမံမှုတွေအကုန်ငါလောက်ထားတယ်ဩစားတဲ့အခါမှာလည်းဖះလောင်းတော်ကြီးကတော့ တိုင်းပြည်သူပြည်သားတွေရဲ့ဒါအခွန်မာနာနဲ့ညတောင်စားတယ်ကိုကတော့အခုဒကာတော်မတွေကြတော့ကိုယ့်ရဲ့နေ့စဉ်ဘဝမှာတရားသဖြင့်ရှားဖွေမယ်စားတော့မယ်ကိုရှားဖွေလို့ကိုရလိုက်တဲ့ငွေတကြတပြားဟာသူများမျက်ရည်ကြီးငယ်ကြမှာဆိုမဟုတ်တော့ဘူးလေဒါကကိုရှားဖွေထားလို့ဒီပစ္စည်းတွေဟာသူများမျက်ရည်ကြမှာရမယ်သူများဒုက္ခဖြစ်မှာရမယ်ဆိုရင်အဲ့ဒါကိုကသူတော်ကောင်းမဟုတ်တော့ဘူးသူတော်ကောင်းသူတော်ကောင်းဆိုတာ ကိုကြောင့်သူများမျက်ရည်မကြရဘူးကိုကြောင့်သူများစိတ်မဆင်းရဲရဘူးအဲ့ဒါမှသူတော်ကောင်းအသူတော်ကောင်းလို့တော့အမိတော့ကိုကခံနေပါတယ်အဟိုလူနှိပ်ဆက်လိုက်အဲဟိုဟိုကလေးအခွင့်ရေးရလဲချပလိုက်ဒီဟာခွင့်ရေးချပလိုက်လုံမယ်ဆိုရင်အဲ့ဒါသူတော်ကောင်းမဟုတ်ဘူးတဲ့နော်ဒါကြောင့်မို့သူတော်ကောင်းဖြစ်အောင်လို့ကိုကစားသင့်စားလိုက်တာပဲစားရတယ်နော်မိမိရဲ့မိသားစုတွေအတွက်ရှေ့ရဲနောက်ရထားသင့်ထားလိုက်တာတွေထားရတယ်နော်မှုတဲ့နာမှုပြုတဲ့ပြုတဲ့ ဥသင့်တာဆိုတာကလည်းပဲအခုပြောတဲ့အမှုလောင်ငန်းကြီးငယ်တွေနော်တိုက်ရေးပြေးရေးရရေးရွာရေးတရားရေးအဆုံးမသူ့နေရာနဲ့သူထားအာစီမံခန့်ခွဲတဲ့ပုံကိုယ်တွေသူ့နေရာနဲ့သူစီမံခန့်ခွဲအမေဖေတွေအတွက်လှုပ်ကြွေးရမယ့်ဟာတွေအမေဖေအတွက်လှုပ်ကြွေးအဲဦးကြီးတွေဦးလေးတွေအတော်တွေအတွက်စောက်ရှောက်ရမယ့်ဟာတွေတိုင်းပြည်မှာတခါတည်းအိုမင်းမဆွမ်းဖြစ်တဲ့ပုံကိုယ်တွေဆေးရသားတရောင်းသားတွေအဲ့ဓာတွေအတွက်ကိုဘလို့ကြွေးရမလဲဘလို့မွေးရမလဲဘလို့ထောက်ပံ့ရမလဲ အဲ့ဒီဟာတွေကိုတခါတည်းဆင်းရဲဒုက္ခရောက်နေတဲ့ပုံကိုယ်တွေအတွက်စီမံကိန်းဒီမှာဆိုရင်ကောင်းတာနော်ဦးဇင်းတို့ဒီနိုင်ငံတွေဆိုလဲအခုဦးဇင်းကြည့်တယ်တခါတည်းဟိုမှာအခုပြောသလိုပဲနောက်ဆုံးဆဲဆွဲနေတဲ့လူတွေကစဒါသူတို့ပြောလို့ဦးဇင်းတို့သိတာပါရှင်ဖျားတဲ့အတ်တယ်ဆိုရင်အများကြီးခုပေးထားပါတယ်ဖျားတဲ့ဘာလို့လဲဆိုတော့ဟိုဆဲဆွဲနေတော့ तू ကမဆွဲအောင်လဲလှုပ်လို့လဲမရတော့ဘူးဆိုတော့သူတို့ဒီအတ်တွေသုံးနောက်တစ်ယောက်သုံးရအကုန်ယောဂါဘိုးတွေကူးကုန်မှာဆိုတော့ သူဒီအတ္တေကိုသုံးပြီးတော့တခါတည်းအဝါဖြစ်အောင်ဆိုပြီးတော့လောက်ပေးတယ်တလတလဆိုလို့ရှိရင်အခုဒါဥစဉ်ဒီကတိတဲ့တယောက်ဆိုလို့ရှိရင်အဲ့လိုပဲတလကိုဟိုဒေါ်လာ9000ဟုတ်တယ်950လောက်ရတယ်သူသူ့ကိုတလတလဒါတလကို၄ချိန်ဆဲထိုးပေးသေးရပြောတယ်သူတို့တီးတဲ့နေရာတွေမှာထားပေးသေးတယ်နော်သူတို့အဲ့လိုနေရာထားပေးသေးတယ်တလအဲ့ဒါ950လောက်သူတို့အဲ့ဒါပုံမှန်ပေးနေတယ် အဲအဲ့ဒါမျိုးတွေပေါ့နော်လူကြီးတွေအတွက်အဲနေစရာမရှိတဲ့လူတွေအတွက်ဆိုရင်သူတို့သီးသန့်အိမ်တွေဒီမှာထားပေးတာတွေရှိတယ်အဲအသက်အရွယ်တွေကြီးသွားတဲ့ပုံကိုယ်တွေဆိုရင်အော်စာထဲမှာပါတဲ့ဟာတွေကဒီနိုင်ငံတွေမှာဗုဒ္ဓဘာသာမဟုတ်ပေမဲ့လူသားချင်းစာနာတဲ့စိတ်တွေနဲ့လောက်ထတာလို့အခုဆိုရင်အင်းဒီကိုဗစ်ကာလကြီးမှာအခုအလုံးမရှိတဲ့လူတွေအကုန်လုံးကအခုပေးနေတာပေးနေတာမနေ့ကစတနီကကလေးမလေးတယောက်လည်းသူတို့အလုံးမရလို့ အေးစင်ပြေကြလားလို့မရပြေပါတယ်ဖះတဲ့အခုအစိုးရပေးနေတဲ့ဟာနဲ့တပည့်တော်တို့လောက်တယ်ဖះတဲ့ဒါအကြောင်းသူလေးတွေအခုကြောင်းတက်ပြီးတော့အလောက်ရှာမရမရတဲ့ဟာလေးတွေဆိုအခုအစိုးရအကုန်ပံ့ပိုးပေးထတာနော်အခုလည်းဖះလုံးတော့သုဒ္ဓတော်မှာမင်းကြီးကအဲ့လိုတဲ့တိုင်းပြည်တိုင်းသူပြည်သားတွေအတွက်ဆေရသားတွေအတွက်ကိုလှုပ်ပေးတယ်တထောင်သားတွေအတွက်ကိုလှုပ်ပေးတယ်ရက်သေးတွေသူတော်စင်တွေအတွက်တွေလှုပ်ပေးတယ်နော်အကုန်လုံးကအာပြုတင်ပြုတိုက်တဲ့မှုတင်မှုတိုက်တဲ့ အမှုကိစ္စမှန်တယ်မြောက်ကိုငါအကုန်လောက်ထားပြီးပြီတဲ့နောက်ပြီးတော့ပြုတင်ပြုတိုက်တဲ့တန်တရာအတွက်ဒါနသီလဘာဝနာကိုလည်းငါအကုန်ပြုပြီးပြီတဲ့ပြုထားပြီးပြီเนาะအဲ့ဒါတွေကိုလည်းငါကဒါနတွေကိုလည်းမလိုရအောင်ကိုနေရာနဲ့ငါပြုထားပါတယ်ကိုချင်းသီလတွေကိုလည်းငါစောင့်တည်ထားပါတယ်တဲ့တမလွန်ဘဝမှာသွားရမယ်လံခရီးအတွက်နိဗ္ဗာန်ရောက်ကြောင်းကြီးကိုလည်း ငါကြိုတင်ပြီးတော့ပြင်ဆင်ထားပါတယ်တဲ့ဒါကြောင့်မို့စားစင်နာစားထားတဲ့ထားနှစ်ပါးဝတ်ကျေသူဆိုတဲ့အဲ့ဒီနှစ်ပါးလည်းဝတ်ကျေပါပြီတဲ့ပြုတဲ့တာပြုမှုတဲ့မှုမှုတဲ့နာမှုပြုတဲ့ပြုဆိုတဲ့ဒီနှစ်ပါးကိုလည်းငါလှုပ်ပြီးပြီအဲ့တော့မိဘကျွေးမွေးခြင်းဆင်းရဲသားတွေထောက်ပံ့ခြင်းမှအစပြီပြီးတော့သာသမီဇနီးမယမိသားစုအလုံးကိုငါဟာတာဝန်နေကျေပွန်အောင် အကုန်လုံးကိုငါလုတ်ခဲ့တဲ့ပုံကိုဖြစ်ပြီတဲ့ဒါကြောင့်မို့တုဒ္ဒသောမာတဲ့ဆိုတဲ့ဟောဒီငါလိုရှင်မြင်ဟာတရားမှာကို လုံးဝမှမကြောက်ပါဘူးတဲ့တေခြင်းတရားကိုရင်ဆိုင်ရဲအောင်လှုပ်ထားတာအဲ့တော့ဦးဇင်းတို့ဦးဇင်းတို့တို့တွေတရားတော်မှတို့တွေအခုငါသေးမယ်ဆိုရင် အခုအခုပြောတာနော်နောက်ရက်မစင်တာနဲ့အခုငါသေးမယ်ဆိုရင် ငါတင်မယ်ဆိုရင်ဘယ်နဲ့လဲတေရပြီလားနည်းနည်းလေးတော့တခုလေးတော့ဆုံးလေးတော့လောင်းကျင်သေးတယ်ဗျာသီလာလေးတော့စောက်တရအောင်ပါဗျာလာမဟုတ်တယ်မဟုတ်လားနော်ဘာပြောတာလဲဆိုမပြည့်စုံသေးတာပြောတာတကယ်တရားတော့မယ်ဆိုလို့ရှိရင်တုံလောက်လာတာခြောက်ချားလာတာအဲ့ဒီကြတော့နောင်တာတဲ့နောင်တာနှစ်မျိုး အဲ့နောင်တာနှမျိုးကမကောင်းတာတွေလုံမိလို့ရတဲ့နောင်တာတစ်မျိုးကောင်းမှုတွေမလောက်ခဲလိုက်ရပါလားဆိုတဲ့နောင်တာတစ်မျိုးအဲ့နောင်တာနှမျိုးလာလိမ့်မယ်ဒေဂနာနိကြရင်နော်ကောင်းတာတွေကိုငါမလောက်ခဲ့တာ မှားလိုက်တာကျမကြီးတွေကောင်းနေပါရဲ့တန်းနဲ့ငါတရားတွေကိုမလောက်ခဲ့တာမှားလိုက်တာမှားလိုက်တာဒါနတွေငါမလောက်ခဲ့တာမှားလိုက်တာ သီလတွေမဆောက်တည်ခဲ့လိုက်တာမှားလိုက်တာဆိုပြီးတော့အဲ့ဒီကောင်းတာကို မလောက်ခဲ့မိတဲ့နောင်တာတစ်မျိုးလာဒီမကောင်းမှုတွေကိုငါလုံးမိပြီသွားပြီသွားပြီသွားပြီဆိုပြီးတော့အဲ့ဒီမကောင်းမှုတွေကို တွေးတော်ပြီးတော့အဲ့ဒီမှာ နောင်တရတဲ့ဟာလည်းဖြစ်တတ်တယ်အဲ့ဒီနှစ်မျိုးကနှိမ့်ဆက်တတ်တယ်တေကာနာနီကြိုင်အကယ်၍များတေကာနာနီကြုံရင်အဲ့ဒီနှစ်မျိုးဘယ်မျိုးမှမစင်သားနဲ့နော်ဦးဇင်းတို့တရားဓမ္မတွေကြားလား နော်ကောင်းတာတွေမလုံးမိတာလည်းမစင်စားနဲ့မကောင်းတာတွေလုံးမိတာလည်းလုံးဝမှမစင်စားနဲ့အဲ့ဒါကုတ်ကုတ်ဆဆိုတဲ့အဲ့ဒီဟာကကိုယ့်ကိုအပယ်ချပြစ်မှာတေဂာဒာနီမှာဦးဇင်းတို့ဧတကပတ္တနဂါမင်းကြည့်လေအနှစ်2000ကတ္တမဘုရားရှင်သာသနာမှာယဟန်ပြုတ်ပြီးတော့အနှစ်2000တရားအထုတ်တဲ့ပုဂ္ဂိုလ်ဟာတေဂာနာနီမှာလှေပေါ်ဆင်းတော့တခါတည်းအဲ့ဒီမှာလှေပေါ်လဲတော့မလို့ဖြစ်တော့ လှမ်းပြီးတော့ဆွဲမိဆွဲရဆွဲလိုက်တယ်တမန်းမြက်သွားဆွဲရနေတာအဲ့ဒီတမန်းမြက်လေးကိုဆွဲဖြတ်မိလိုက်တာလေးကိုဒေသနာမကြားမိလိုက်တာလေးသွားနောင်တရဟောတနှစ်ပေါင်း2000လုံးတရားအထုတ်ခဲ့တဲ့တရားသတိမရတော့ပဲနဲ့တခါတည်းအဲ့ဒီမှာတင်အခုသွားပြီးတော့ဒီတမန်းမြက်ဖြတ်တာလည်းငါဒေသနာမကြားပါလားမကြားပါလားဆိုပြီးတော့အဲ့ဒီနောင်တနဲ့သေးတာနှစ်ပေါင်း2000အထုတ်ခဲ့တဲ့တရားဘယ်ရောက်သွားမှမသိအကျိုးပေးခွင့်မသာပဲနဲ့ ဘာသွားဖြစ်လဲနဂါကြီးသွားဖြစ်တာနဂါကြီးနော်ကတ္တဗဘုရားရှင်လက်ထက်ကနေမှ ဖြစ်တဲ့နဂါအဲ့ဒါအခုဦးဇင်းတို့ဘုရားလက်ထက်ရောက်တည်တိုင်အောင်မျက်ရည်တွေကြပြီးတော့အရှင်ဘုရားတပည့်တော်မှာနှစ်ပေါင်း2000တရားအထုတ်ခဲ့ရပါတယ်တန်းနဲ့အခုဒီလိုဘုရားရောက်လာတာဘုရားဘုရားရှင်ကိုတော်မြတ်ကြီးကိုတပည့်တော်မျှော်နေတာပါဘုရားဆိုပြီးတော့မျက်ရည်တွေကြပြီးရှောက်ထားကြတယ် အဲ့ဒါဘာကြောင့်လဲအဲ့ဒီနောင်တကုတ်ကုတ်စဆိုတဲ့အဲ့ဒါကနှိပ်ဆက်သွားတယ်ဒါကြောင့်မို့ဦးဇင်းတို့တရားတော်မတွေဘဝတစ်ခုနေကုန်းချုပ်ခါနာနီကောင်းတာမပြုမိလို့လည်းမစင်းသားနဲ့မကောင်းတာပြုမိလို့လည်းမစင်းသားနဲ့လက်ရှိပစ္စုပန်ကိုရှုအဲ့ဒီပစ္စုပန်မှာရုပ်ပေါ်မှာရှုမလားဝေဒနာရှုမလားစိတ်ရှုမလားဓမ္မရှုမလားအဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုတခုခုတာကြိုင်ရှုအတိတ်လည်းမတွင်းနဲ့အနာဂတ်လည်းမတွင်းနဲ့နောင်တာလည်းမရနဲ့ ဘာမှကိုမစင်စားနဲ့သူကသူပြီးပြီးသားပြီးပြီးသားပဲလက်ရှိပစ္စုပန်ကာလာလေးမှာကဲငါတော့ကာယ ानु ပဒနာရှုတော့မယ်ဟုတ်ပြီကဲဘယ်ကနေစရှုမလဲနာသီဝါလေးမှာလေးလေးတိုးဝင်လိုက်ကံထွက်လိုက်တိုးဝင်လာလိုက်ကံထွက်သွားလိုက်ဩဒီဝါယောဒတ်ဆိုတဲ့လေလေးဟာတိုးလိုက်ကံထွက်သွားလိုက်တွန်းတယ်ကံတယ်လို့ခေါ်တာပေါ့အဲ့ဒါလေးကို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 သူ့သဘောသူဖောက်ပြန်နေတာပြောင်းလဲနေပါလားအဲ့ဒီကနေမှအနုသားမြင်နိုင်တဲ့ပုံကလည်းငယ်တိတ်ကနေခြေပြားတွေကြည့်ရိတ်ရိတ်ရိတ်ရိတ်ရိတ်ဘောဘောဘောဘောဘောအော်ယုတ်တရားတွေကရုပ်ပတိတိရူပံယုတ်တရားတွေကဖောက်ပြန်ပြောင်းလဲနေပါလားသူ့သဘောသူဖောက်ပြန်ပြောင်းလဲနေတာဘာတစ်ခုမှမြဲတယ်ဆိုတာမရှိပါလားရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာမောမောမောမောပုတ်လိုက်တောက်လိုက်တင်းလိုက်ထုံလိုက်ကျင်းလိုက်ကြိုက်လိုက်အခုခန္ဓာကိုယ်ကြည့်ခုညာနဲ့ကြည့်တောင်လာတဲ့ဟာတွေ တင်းလာတဲ့ဟာတွေအမျိုးမျိုးဖောက်ပြန်နေတာတင်းတလှဲတောင်တလှဲဘူးတလှဲအေးတလှဲနှွေးတလှဲအမျိုးမျိုးဖောက်ပြန်ပြောင်းလဲပြီးတော့ပျက်စီးနေရတဲ့သဘောတွေပဲရှိပါလားဒီသဘောတွေဟာသူ့သဘောသူဆောင်နေတာငါသဘောမဟုတ်ပါလားဆိုဟောအဲ့ဒါဒိဋ္ဌိဖြုတ်တာ အတ္တဒိဋ္ဌိကိုခွာတာပူတယ်တောက်တယ်တင်းတယ်ငါပူတယ်ငါတောက်တယ်ငါတင်းတယ်လို့မမဖက်နဲ့အော်ပူတာလေးရသူ့သဘောသူဖောက်ပြန်ပြောင်းလဲနေရပါလား အေးဒါလေးတွေကလည်းပေါ်လာတယ်နည်းနည်းအေးလိုက်အများအေးရောပျက်စီးနေပါလားပြောင်းလဲနေပါလားပူရတလဲအေးတလဲတင်းတလဲတောင်းတလဲဒိတ်ဒိတ်ရိတ်ရိတ်ရွရွမောမောအော်ရုပ်သဘောတွေဟာသူ့သဘောသူ ဖောက်ပြန်နေပါလားပြောင်းလဲနေပါလားပျက်စီးနေပါလားဒီရုပ်တရားတွေဟာ သူ့သဘောသူဖောက်ပြန်ပြီးတော့ပြောင်းလဲပြီးတော့ပျက်စီးနေတဲ့သဘောတရားတွေပဲရှိတယ်ဒီသဘောတရားတွေဟာသူ့သဘောသူဆောင်နေတာ အဲ့ဒီသူ့သဘောသူဆောင်နေတဲ့အဲ့ဒီသဘောလေးတွေကိုညာနဲ့ကြည်ပြီးတော့မမြဲတဲ့အနှိမ့်စာလေးမြင်အောင်သုံးတတ်တကူလုံးကြည့်လိုက်တဲ့အခါကျမြဲတယ်ဆိုတာတခုမှမရှိပါလားဒိတ်ကလေးဒိတ်ကလေးပေါ်လာလည်းဖြစ်ပြီးပြတ်တယ်ပူလာတာလည်းဖြစ်ပြီးပြတ်တယ်နည်းနည်းပူလိုက်များများပူလိုက်မှုဖြစ်ပြီးပြတ်တယ်လို့ပြောတာအေရာပေါ်တော့လဲပူတယ်လဲအေးတယ်လဲလွေတယ်လဲတောက်တယ်လဲတင်းအမျိုးမျိုးရုပ်တဘာဝတွေကဖောက်ပြန်နေပါလားပြောင်းလဲနေပါလားဖောက်ပြန်ပြောင်းလဲနေပါလားလို့ ခြေဆုံးခေါင်းဆုံးပေါ်သမျှတွေကိုအကုန်ကြည့်တော့ရုပ်တရားမှန်သမျှရဲ့မမြဲတဲ့အနိစ္စကို မြင်တယ်ဆင်းရဲတဲ့ဒုက္ခကိုမြင်တယ်အစိုးမရတဲ့အနတ္တကိုမြင်တယ်တဲ့ဒါယုတ်ကမထံကာယ ानु ပတနာဘက်ကရှုတာနော်အဲ့ဒီလိုဝင်လေထွက်လေလေးနဲ့အဲ့ဒါလေးခန္ဓာကိုယ်တစ်ခုလုံးပေါ်မှာပူရာတွေတောင့်တာတွေတင်းတာတွေအကုန်လုံးအတုပါတွေနှလုံးသွင်းအယောသူတွေနှလုံးသွင်းနော်ဓာတ်သဘောတွေနှလုံးသွင်းအကုန်လုံးအဲ့ဒါကာယ ानु ပတနာပဲဘယ်ဟာနဲ့နှလုံးသွင်းသွင်း အဲ့လိုနှလုံးသွင်းပြီးတော့ရှုပ်ပြီးတော့နေရင် ဟောအတိတ်ကိုတွေးသေးလားမတွေးတော့ဘူးနော်လက်ရှိပစ္စုပန်ခန္ဓာကိုယ်ကြီးဟောမှာနာသီဝါမှာလေလေတွန်းတက်လက်ကန်တက်လက်ကနေဒီကိုယ်လုံးကိုပေါ်တာတွေလိုက်ပြီးတော့ကြည့်နေအဲ့ဒါပစ္စုပန်နော်တရားရှုတယ်ရှုတယ်ဆိုတာကပစ္စုပန်ပေါ်တဲ့ကိုရှုရတယ်တဲ့အတိတ်ကိုလည်းမရှုနဲ့အနာဂတ်ကိုလည်းမရှုနဲ့တဲ့အတိတ်ကလည်းပြီးခဲ့ပြီတဲ့အနာဂတ်ကလည်းမလာသေးဘူးတဲ့နော် အတိတ်ကလည်းပြီးခဲ့ပြီအနာဂတ်ကလည်းမလာသေးဘူးပစ္စုပန်ပေါ်စေအဲ့တော့စောသောပြောသလိုဟာငါဟိုဟာတွေမလောက်ခဲ့မိတာမှားလေခြင်းအာဒီလိုတွေလောက်ခဲ့မိတာမှားလေခြင်းဆိုတာအတိတ်တွေအကုန်ပြီးခဲ့ပြီအဲ့ဒီအတိတ်ပြီးခဲ့တဲ့ဟာတွေပေါ်မှာသွားပြီးတော့မစင်သားတယ်နဲ့တဲ့လက်ရှိပစ္စုပန်တဲ့တယ်လေးမှာပဲအဲ့ဒီခန္ဓာကိုယ်ပေါ်မှာပဲတခါတည်းညာနဲ့ဆင်ញင်ပြီးတော့သုံးသပ်ပြီးတော့ရုပ်ရဖောက်ပြန်တဲ့သဘောတွေပြောင်းလဲတဲ့သဘောတွေ ပူလိုက်အေးလိုက်တောက်လိုက်တင်းလိုက်ဒိတ်ဒိတ်ရဲရဲရွာရွာမွားမွားအကောင်လုံးအမျိုးမျိုးဖောက်ပြန်နေတာပြောင်းလဲနေတာတွေပျက်စီးနေတဲ့သဘောတရားတွေဟာသူ့သဘောသူဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေပဲရှိတယ်လို့အဲ့ဓာတွေကိုစင်ញံသုံးသပ်နေအဲ့ဒါကာယ ानु ပတ္တနာအဲ့ဒီကနေကြာကြာထိုင်နေကြာကြာလျှောက်ရင်ကြာကြာထိုင်ရင်နဲ့ပူရာလေးပေါ်မှာစိတ်ကဆင်းရဲလာတယ်ဒုက္ခဝေဒနာဖြစ်တယ်ကြိုက်တာလေးပေါ်တော့လဲအဲ့ပေါ်မှာဒုက္ခဝေဒနာဖြစ်တယ် မကြိုက်တော့ဒုက္ခဝေဒနာဖြစ်တော့နောက်ကဒေါသလိုက်လာအဲ့ဒါကြောင့်မို့အဲ့ဒီဒုက္ခဝေဒနာလေးပေါ်လာရင်လည်းပေါ်လာတဲ့ဝေဒနာဘယ်မှာလဲစိတ်ထဲမှာပေါ်တာအောက်ကယုတ်ကဖောက်ပြန်လို့စိတ်ထဲမှာသွားပြီးကောင်းတယ်လို့ခံစားတယ်ဆိုတယ်လို့ခံစားတယ်အလယ်လခံစားတယ်ဆိုတဲ့ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဆိုတဲ့ဝေဒနာ၃ပါးသူ့အတူပေါ်လာအဲ့ဒီပေါ်လာတဲ့ဝေဒနာကိုလည်းအပြက်ကိုမြင်အောင်ကြည့်သူ့အတူကောင်းတယ်လို့ခံစားတယ်လေလည်းသူ့အတူခံစားတယ် ပြီးရင်ပြတ်သွားတယ်ကိုကကြည့်လိုက်တာနဲ့အဲ့ဒီရှေ့ကစိတ်ကသူ့အတူခံစားတယ်နောက်ကစိတ်ကအဲ့ဒီဝေဒနာခံစားမှုကိုကြည့်လိုက်တာနဲ့ရှေ့ကခံစားမှုကမရှိတော့ဘူးရှေ့ကခံစားမှုကချုပ်သွားပြီချုပ်သွားပြီချုပ်သွားပြီကိုကနောက်ကတတိထားတတိထားတတိထားပြီးကြည့်လေရှေ့ကဝေဒနာတွေကချုပ်ပြောက်ချုပ်ပြောက်အော်ဝေဒနာရဲ့အနိစ္စမြင်တယ်ဝေဒနာရဲ့ဒုက္ခမြင်တယ်ဝေဒနာရဲ့အနတ္တတွေမြင်သွားလိမ့်မယ်တဲ့စိတ်ထဲမှာခံစားနေတဲ့ဝေဒနာဆိုတာနန္တရားနန္တရားဆိုတာစိတ်ထဲမှာ ခံစားပြက်ခံစားပြက်ခံစားပြက်နေတာလေးကိုဒလဇက်မြင်အောင်လိုက်ပြီးတော့ရှုတာတဲ့အဲ့ဒါကိုလိုက်ကြည့်နေတဲ့အခါကျတော့ကြာတာလေးလဲဝေဒနာကြာတာလေးလဲဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာပြက်တာနော်မြင်နာမှာလဲဝေဒနာ၃မျိုးနားပေါ်မှာ၃မျိုးနှာခေါင်းပေါ်မှာ၃မျိုးရှားပေါ်မှာ၃မျိုးကိုယ်ပေါ်မှာတင်းနဲ့တောက်နဲ့ပူတယ်ပေါ်တော့ဝေဒနာ၃မျိုးမနှောနဲ့ဓမ္မပေါင်းစုံတဲ့အခါကျဝေဒနာ၃မျိုးအဲ့ဒါဝေဒနာအလုံး၁၈မျိုးနော်မျက်စိ မာ၃မျိုးနာမာ၃မျိုးဆိုတော့6 3လီ78အဲ့ဒီဖြစ်ပေါ်လာတဲ့ဝေဒနာတရားတွေဟာမျက်စိမှာလည်းပဲခန္ဓာမှုသဘောဝေဒနာကိုမြင်အောင်ကြည့်နားနဲ့အသံနဲ့ကြားတဲ့အခါကျတော့ဝေဒနာကိုမြင်အောင်ကြည့်နှာခေါင်းနဲ့အနံ့နဲ့တွေ့တဲ့အခါကျတော့ဝေဒနာမြင်အောင်ကြည့်ရှာနဲ့ရတာစားတဲ့အခါကျတော့ကောင်းတယ်လို့ခံစားမှုဆိုတယ်လို့ခံစားမှုဆိုတဲ့ကောင်းမှုဆုံးမှုတွေခံစားတဲ့ဝေဒနာကိုမြင်အောင်ကြည့်မနှောထဲမှာလည်းဟိုအကြောင်းတွေဒီအကြောင်းတွေตาကြောင့်သမီးကြောင့်ဟိုအကြောင်းဒီကြောင့်တွေးပြီးတော့ အဲ့မှာဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဖြစ်တာကိုမြင်အောင်ကြည့်ကြည့်ပြီးတဲ့အခါကျမှအဲ့ဒီဩဒီဝေဒနာတွေကသူကသူခံစားပြက်ခံစားပြက်ခံစားပြက်ဝေဒနာရဲ့ခံစားပြက်နေတာတွေကိုပဲဒလဇတ်မြင်အောင်ရှုနေရင်အဲ့ဒါပစ္စုပန်မှာရှုနေတာအဲ့ဒါအတိတ်ကိုရှုတာမဟုတ်ဘူးအနာဂတ်ကိုရှုတာမဟုတ်ဘူးပစ္စုပန်ပေါ်စေဝေဒနာကိုရှုတာနော်ဝေဒနာနုပဒနာ အဲ့ဒီကနေမှစိတ်ဓာနုပဒနာရှုခြင်းနဲ့ယောဂီဟာတခါတည်းမျက်စိမှာလည်းမြင်သိသိကြားသိသိနားသိသိစားသိသိတွေ့သိသိထိသိသိနောက်ကြံတွေ့သိဆိုတဲ့စိတ်တွေအမျိုးမျိုးပေါ်နေတာမျက်စိနဲ့အဆင်းနဲ့တိုက်ရင်လည်းတိုက်တဲ့အခါမှာမြင်သိသိလေးပေါ်တယ်အဲ့ဒီမြင်သိသိလေးသတိထားနော်ကြားနားနဲ့အသံနဲ့တိုက်တဲ့အခါကျတော့ကြားသိသိလေးပေါ်တယ်ပေါ်တဲ့အားလေးကိုသတိထားစပြီးတော့အတန်လေးကြားတာကိုသတိထားတာဒီသမထ အဲ့ဒီကြားသိသိလေးဖြစ်ပြီးပြတ်သွားတာကိုရှုလိုက်ရင်ဝိပဿနာအဲအဲ့ဒါမျိုးတခါတည်းမြင်တိုင်းမှာတတိထသမထအဲ့ဒီမြင်တာလေးမြင်သိသိလေးဖြစ်ပြီးပြတ်သွားတာကိုရှုရင်ဝိပဿနာဆိုပြီးတော့တခါတည်းအဲ့ဒီမှာဝိပဿနာတရားနဲ့စိတ်တလုံးဟာပထမသမထအနေနဲ့မြင်အောင်ကြည့်ပေါ်တိုင်းသိလို့ဆိုတာမြင်မြင်တယ်လို့သိကြားကြားတယ်လို့သိနားနားတယ်လို့သိထိထိတယ်လို့သိဆိုအဲ့ဒါသမထ အဲ့ဒီသမထကအောင်မြင်တာမြင်သိစိတ်လေးကလည်းဖြစ်ပြီးပြက်ကြာသိစိတ်လေးလည်းဖြစ်ပြီးပြက်ဆိုမြင်သိစိတ်ကြာသိစိတ်နာသိစိတ်စာသိစိတ်တွေရဲ့ဖြစ်ပြီးပြက်တာကိုရှုတာဒီဝိပဿနာစောစောကအတန်လေးကြားတယ်ကြားတော့ပေါ်မှာခံစားတာကိုသိရင်ဝေဒနာခံစားတဲ့သဘောလေးဖြစ်ပြီးပြက်တာလားကိုပြက်ပါလားလို့ရှုရင်အဲ့ဒါဝိပဿနာเนาะဒါသမထနဲ့ဝိပဿနာပြောတာအာဝေဒနာနုပဿနာကမ္မထမှာဝေဒနာလို့သိရင်မြင်တာပေါ်မှာဝေဒနာကြားတာပေါ်မှာဝေဒနာ နာနာပေါ်မှာဝေဒနာလို့ဝေဒနာတစ်လုံးကိုသိထားရင်သမထအဲ့ဒီဝေဒနာရဲ့သဘောကဘာလဲသူကသူခံစားပြတ်တတ်တဲ့သဘောပဲလို့ရှုလိုက်ရင်ဝိပဿနာသမထနဲ့ဝိပဿနာအခုမြင်တယ်မြင်တယ်ကြားတယ်ကြားတယ်နားတယ်နားတယ်စားတယ်စားတယ်တွေ့ထိတယ်တွေ့ထိတယ်ထိရင်ထိတယ်သိရင်သိတယ်တွေးရင် တွေးတယ်ဆိုပြီးတွေးတိုင်းသိတွေးတိုင်းသိအဲ့လို လိုက်လိုက်သိနေတာဒီသမထအော်တွေးတတ်တဲ့စိတ်လေးကဖြစ်ပြီးပြဲဖြစ်ပြီးပြဲဖြစ်ပြီးပြဲလို့ရှုတာဒီ ဝိပဿနာတဲ့နော်အဲ့ဒီလိုတမထနဲ့ဝိပဿနာဒီတရားတွေကိုဆင်ញံသုံးတာပြီးတော့ရုပ်ကိုရှုမလားဒါဝေဒနာကိုရှုမလားစိတ်ကိုရှုမလားသူ့ရဲ့သဘာဝသဘောတရားတွေရဲ့အပေါ်မှာရုပ်သဘာဝနာမ်သဘာဝတွေနော်အဲ့ဒါတွေရဲ့အပေါ်မှာဒုက္ခသစ္စာစိုက်သွားအောင်တိရှုတဲ့သဘာဝနဲ့သစ္စာစိုက်အောင်ရှုတဲ့ဓမ္မာနုပဒနာဘက်အထိပဲရှုရှုတရားတော်မတို့တနည်းနည်းနဲ့တရားကို အဲ့ဒါမျိုးရှုရအောင်လုပ်ရမှာတဲ့ဘုရားလောင်းတော်ကြီးကဒါကြောင့်မို့ငါမှဘာနောင်တမှမရှိဘူးတဲ့အဲ့ဒီမိဘကျွေးမွေးမှုတိုင်းပြည်အုပ်ချုပ်မှုဟာအစအကုန်လုံးเนาะစားတင်တာတွေလည်းစားခဲ့ပြီးထားတင်တာလည်းထားခဲ့ပြီးเนาะပြုတ်တင်တာလည်းပြုတ်ခဲ့ပြီးမှုတင်တာလည်းမှုခဲ့ပြီးဒါကြောင့်မို့ငါဟာတေမင်းကိုမကြောက်တော့ဘူးတဲ့ငါလှုပ်တင်လှုပ်ထိုက်တဲ့အရာတွေကိုငါလှုပ်ခဲ့ပြီးဒါကြောင့်မို့တေမင်းမကြောက်တာလို့ဘုရားလောင်းတော်ကြီးက ပြောတော့ဦးဇင်းတို့တရားဓမ္မတွေကလည်းတေမင်းမကြောက်ရအောင်ကအဲ့ဒီအမှုတွေလှုပ်ထားပါလိမ့်မယ်မိမိရဲ့ရှားဖွေစူးစောင်းတဲ့အခါမှာနော်ဓမ္မရလက်တတရားသဖြင့်သာစားပါနော်ဟိုမိမိရဲ့သာသမီဆွေရမျိုးရရှေးရနောက်ရကိုလည်းသေးသေးချာချာလေးပညာဉာဏ်နဲ့ခွဲခြမ်းစိတ်ဖြာဝေဖန်ပြီးတော့မှပိုင်ချပြီးတော့ထားပါနော်ကိုယ့်ရဲ့လူမှုရေးဘာသာရေးစီးပွားရေး အထောက်ပံ့တွေလှုပ်ရှားရှိတာတွေကိုလည်းစွမ်းနိုင်သမျှလှုပ်ပါဒါနသီလဘာဝနာတွေလည်းလှုပ်ထားပါအဲ့ဒီလိုလှုပ်ထားတဲ့တရားဓမ္မတွေအတွက်တော့ဦးဇင်းတို့ဟောဒီတန်တရာကြီးထဲမှာသေမင်းနဲ့တွေ့ရတဲ့အချိန်မှလည်းပဲဦးဇင်းတို့ကသေမင်းကိုမကြောက်ပါဘူးအဲ့လိုမှမဟုတ်ရင်တုံလှုပ်လာမှာနော်အဲ့ဒါနဲ့ဘုရားလုံးတော်သုဒ္ဓသောမမင်းရဲ့ဒီသေမင်းမကြောက်ကြောင်တရားကိုနာလိုက်ရတဲ့အခါကျတော့သုဒ္ဓပောရိတာရမင်းကြီးက အာသဘောတွေကြသွားပြီးတော့ဟုတ်ပြီတဲ့အသင့်ကိုတတ်ဖို့ရတော့တော်တော်ခက်ပြီဘာလို့လဲဆိုသူတော်ကောင်းကြီး သူတော်ကောင်းကြီးသူ့သားမှာဟိုကနတ်ကတောင်းလို့လဲသူကလည်းတတ်မယ်လို့လုပ်ရတာဟိုတကယ်ကမတတ်ချင်ဘူးအဲ့ဒါနဲ့အဲအရှင်မင်းကြီးတဲ့အခုနာခဲ့တဲ့တရားလေးပုဒ်ကို ပြန်ဟောပြပေးပါလို့ပြောတာဘုရားလောင်းတော်ပြောတယ်မင်းလိုလူတတ်စားနေတဲ့ကောင်နဲ့အဲ့ဒီတရားနဲ့တော့မတတ်ပါဘူးတဲ့နော် မင်းလူသက်စားနေတာဟုတ်လေဒါသူတော်ကောင်းတရားအဲ့ဒါနဲ့တော့မင်းမတန်ပါဘူးလို့ဘုရားလုံးကပြောတဲ့အခါကျတော့ဟိုကဘာပြန်ပြောလဲဆိုတော့အရှင်မင်းကြီးတဲ့အဲ့လိုမပြောပါနဲ့တဲ့သူတော်ကောင်းတရားဆိုတာလေတဲ့သူ့ကိုနာယူပြီးရင်ကောင်းအောင်လဲကျင့်ရင်ကျင့်ကျက်တတ်နိုင်ပါတယ်တဲ့သူကနော်ဒါနာယူပြီးတဲ့အခါကျတော့ကျင့်ကျင်တဲ့လူတွေအတွက်ဒါကောင်းတဲ့အကျင့်တွေလဲကျင့်ရင်ကျင့်နိုင်ပါတယ်တဲ့ဒါကြောင့်မို့ဟောပေးပါတဲ့နော် ဟောပေးပါဆိုတဲ့အခါကျတော့ကဲဟုတ်ပြီအဲ့ဒါဆိုမင်းအဲ့ဒီအောက်ကနေနာဟောဒီအပေါ်ကနေငါထိုင်မယ်ဆိုပြီးတော့မှဘုရားလောင်းတော်တုတ္တသောမင်းကအပေါ်ကနေထိုင်ပြီးတော့မှတဂိန္ဒေဝမဟာရာဇတပိဟောတိတမဂမောဒါနံပါလေတိသင်္ကတိနာတပိဘုသင်္ကမောတပိဒေဝသမာသေထတပိကုတ်ပေထတန္တဝံတတံတတ္ထမာမင်းညာယတေယောဟောတိနပါပိယော ဇိရန္တိဝေရာဇတတာသူတိတ်ဓာထောတတိရံပိတရံဥပေတိတတင်စဓမ္မောနသရံဥပေတိတန်တော်ဟဝေတပိဘဝေရိယန္တိနဗံသဒုရေပထဝီသဒုရေပါရံသမုဒ္ဒသတရုဒုရေတရောဟဝေဒုရတရံဝရန္တိတတင်စဓမ္မောအတတင်စရာသာတတတတရဟဂါထာနေတိတာဆိုတဲ့ဒီဂါထာကို တုဒ္ဒသောမမင်းကြီးပြန်ဟောပြပေးလိုက်တာတခါတည်းရှင်းလင်းပြီးတော့အခါတည်းအခုပြန်တော့ဥဒ္ဓမရှင်းတော့ဘူးเนาะအဲ့မှာပြန်ပြီးတော့ဒီဂါထာလေးပုဒ်ကိုတခါတည်းသူတော်ကောင်းနေနဲ့ဒါပေါင်းရတယ်เนาะသူယုံမာတွေနဲ့မပေါင်းရဘူးအခုကြည့်လေသူ့ရဲ့ရတ္တကဆိုတဲ့အဲဒီလူယုံမာနဲ့ तू ပေါင်းမိလိုက်လို့အခုထိနှန်းနေစီစိန်နေဖြက်ပြက်စီးခဲ့ရတဲ့ဘဝတွေ तू ရောက်ပြီเนาะတောတွေတောင်တွေထဲမှာဆင်းရဲဒုက္ခခံပြီးတော့ ဒီလူသားကိုသွားပြီးရတ္တတဏနောက်လိုက်မိခဲ့တာเนาะဘသူကြောင့်လဲဆိုတော့အဲ့ဒီအပေါင်းတင်မှားလိုက်တဲ့ရတ္တကကြောင့်ဒီလိုဘဝမျိုးတွေရောက်လာတာဩအခုကျတော့ဒီသူတော်ကောင်းကြီးနဲ့ငါတွေ့နေရပါလားလို့သူစိတ်ထဲမှာလဲတွေ့ပြီးဝမ်းသာပြီးတော့ကောင်းလိုက်တာဒီတရားလေးဖို့ကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာအဲ့တော့ဒီတရားလေးဖို့ကောင်းလုံးလို့ကဲစုလေးခုပေးမယ် အရှင်သုတ္တတော်မှာကြိုက်တာတောင်းလို့ပြောတာတော်တဲ့နေပြီးဓာတ်တချောင်းရှင်းလူစီဘာစုတောင်းရမှာလဲအဲ့ဒါနဲ့သုတ္တတော်မှာမင်းဟာမတောင်းကြမဘူးကွာတဲ့မင်းတောင်းလဲပေးမဲ့ကောင်မဟုတ်ပါဘူးတဲ့နော်အာမဟုတ်ပါဘူးတဲ့ကဲဆုတာတောင်းပါတဲ့ကဲဆုတာတောင်းပါတဲ့အဲ့ဒါ तू ပေးပါမယ်တဲ့မဟုတ်ဘူးမင်းနဲ့ငါနဲ့နှစ်ယောက်ရှိတာငါတောင်းတဲ့ဆုမင်းကမပေးဘူးဆိုမင်းငါဘာလုပ်လို့ရမှာလဲတဲ့ မင်းနဲ့ငါနဲ့နှစ်ယောက်ကြားမှာဖြည့်ရှင်းပေးမဲ့လူလည်းတယောက်မှမရှိဘူးတဲ့အဲ့ဒါနဲ့ဖះလောကသူ့ကိုတခါတည်းကြိုးကြိုးနဲ့တုတ်တယ်လို့ချီတုတ်တာတာသူ့ကိုနော်မင်းနဲ့ငါနဲ့နှစ်ယောက်တည်းရှိတဲ့ဟာကိုတဲ့ဘယ်လိုလုပ်ရမှာလဲတဲ့အဲ့ဒါနဲ့ဘောဓိတာရာပြောတယ်အသက်သေးခြင်းသေပါစေတောင်းတဲ့စုကိုပေးကိုပေးမယ်ဘောဓိတာရာမင်းဂတိသက်္စာ တီးလားတီးပါတယ်ရှင်မင်းကြီးဟုတ်ပြီဂတိသက်္စာ တီးရင် ငါစုလေးမျိုးတောင်းမယ်နံပါတ်1အသင်ငောတဲ့အကျွန်ုပ်ဒီအနှစ်တရာတိုင်တိုင်မြင်မရစေတဲ့နော်ငါ့ကိုအသက်ချမ်းသာဝင်ပေးပါလို့တိုက်ရိုက်မပြောဘူးနော်ပညာရှိဆိုတော့သင်ငောတဲ့အသက်တရာတိုင်တိုင်နော်ချမ်းချမ်းသာသာမြင်မရစေတဲ့ချမ်းချမ်းသာသာမြင်မရစေဆိုတော့ तू လည်းအသက်ရှင်ပဲကိုယ်လည်းအသက်ရှင်မှာပေါ့ဟုတ်တယ်မို့လားနော်ဖះလောတော့သုဒ္ဓတော်မှာမင်းอ่ะ အဲ့ဒါအသက်တရားတိုင်တိုင်းနဲ့ချမ်းချမ်းသာသာနဲ့မင်းကိုငါမြင်ပါရစေတဲ့နံပါတ်1ဟုတ်ပါပြီတဲ့ကဲနံပါတ်2ဟောဒီဖန်ထားတဲ့ရှင်မင်းရဲ့အသားမစားပါနဲ့ကဲအဲ့ဒါလည်းလုပ်ပေးပါမယ်ဟုတ်ပြီနံပါတ်3အဲ့ဒီရှင်မင်းရဲ့ကိုအကုန်လုံးပြန်လွတ်ပြီးတော့အဲ့ဒီရှင်မင်းရဲ့သူ့နိုင်ငံအသီးသီးကိုထိနှက်ပြန်အပ်ပေးပါ နံပါတ်3အဲ့ဒါလည်းလုပ်ပေးပါမယ်နံပါတ်4ဒီနေ့ကစားပြီးလူသားမစားပါနဲ့ဆိုတော့ဟာရှင်ဖေအရှင်မင်းကြီးအဲ့ဒါတော့မရဘူးတဲ့နော်အဲ့ဒါစားခြင်းလုံးလုံးမသီးနှံနေစွန့်ပြီးတော့ထွက်လာပြီးတော့ဒီမှာလူသားစားနေပါလေဆိုမှကြံတဲ့ဆိုတောင်းပါအဲ့ဒီဆိုတော့မတောင်းပါနဲ့မရဘူးမင်းငါအစကတည်းပြောတာပဲမင်းနဲ့ငါနဲ့နှစ်ယောက်ကြားမှာ တယောက်ယောက်ကသက်စာဂရိချိုးဖောက်ရင်ဘသူတတ်တယ်ရှိမှလဲအဲ့တော့မင်းဟာအခုဂရိသက်စာမင်းချိုးဖောက်ပြီဆိုတော့ပောရိတာထိုင်းငိုရှာတယ်ဒါလေးတော့ကောင်းတော့လို့ပါလူသားကိုမရှောင်နိုင်လို့လို့ပါဒါလေးတော့မလုပ်ပါနဲ့ကြာတတ်စုတာတောင်းတော့ပါအရှင်မင်းကြီးရဲ့ဆိုပြီးတော့တောင်းမှန်တာဘုရားတော်တုဒ္ဒတော်မှမရမရဘူးအဲ့တော့ငါပြောမယ်တဲ့လောကမှာစွန့်တဲ့အရာ၃မျိုး နံပါတ်1လက်ချေအင်္ဂါဖြတ်ရမှာနဲ့စာရင်ဥစ္စာစည်းစိမ်ကို ပေးမလားလက်ချေအဖြတ်ခံမလားဆိုရင်ဘာကိုပေးတင်လဲအာရွှေငွေရာယူသွားသမားလက်လက်ချေလေးတော့မဖြတ်ပါနဲ့လို့ပြောမှာဘာလို့လဲဆိုတော့ရွှေငွေထက်ဟောဒီလက်ချေအင်္ဂါကပို့ပြီးတော့တန်ဖိုးရှိလို့ပါနော်နံပါတ်1လက်ချေအင်္ဂါအတွက်ဆိုရင် ရှိသမျှစီးစိမ်ကိုဆွန့်လွတ်ရမယ်အခုဆဲကုမယ်အသက်ရှင်ဖို့ရအတွက်ဆဲကုရမယ်ဆိုတော့လေအကုန်ခံရတာပဲလေရှိသမျှရှာသမျှငွေကြေးဒါပထမလက်ချေအင်္ဂါဖြတ်ဖို့ရအတွက်ဆိုရင် စီးစိမ်ဥစ္စာတွေကရွှေငွေဥစ္စာတွေကိုဆွန့်လွတ်ရပါတယ်အဲ့ဒီကနေပြီးတော့ကဲမင်းလက်ဖြတ်ခြေဖြတ်ရင်တော့ရသေးတယ်ဥပမာစီးကြိုသမားပေါ့နော် စီကျော်သမားတွေဆိုလို့ရှိရင်အခုခြေတော့ကပုတ်လိုက်လာပြီမင်းအသက်မသေးခြင်းတော့အဲ့ဒါကိုဒီမှာခြေတော့ဒူပေါင်းဒီဖြတ်ထားရမယ်ဖြတ်ထားရမယ်ဆိုဘာလို့လဲမှန်ပါဖြတ်ပါတော့ဖြတ်ပါတော့ဆိုပြီးတော့ဒီအသက်ကိုသေဖို့ရာအတွက်ဆိုရင်အင်္ဂါခြေလက်ကိုဖြတ်ရပါတယ်နော်အသက်အတွက်ဆိုလို့ရှိရင်လက်ကိုလည်းဖြတ်ပေးရတယ်အသက်မသေးရင်ပြီးတာပဲခြေထောက်ကိုလည်းဖြတ်ပေးရပါတယ်နော် သူတော်ကောင်းတရားအတွက်ဆိုရင်အသက်ကိုပေးရတယ်နံပါတ်3ကနံပါတ်1ကလက်ချေအင်္ဂါအတွက် ဆိုရင်ဥစ္စာစည်းစိမ်ကိုပေးရတယ်အဲ့ဒါကိုဆွန့်လွတ်ရမယ်အသက်အတွက် ဆိုလို့ရှိရင်လက်ချေအင်္ဂါကိုဖြတ်တင်လည်းဖြတ်ပေးရမယ်နော်ဒီအသက်ရှင်ဖို့ရအတွက် သူတော်ကောင်းတရားအတွက်သူတော်ကောင်းတရားကိမ့်ဖို့ဆိုရင်တော့အသက်ကိုလည်းပေးရမယ် သူတော်ကောင်းတရားဟာအဲ့လောက်ထိမြတ်တယ်တဲ့အတက်ကိုပဲဗရာဏမထားဘဲကိုလောက်ရမှာတဲ့သူတော်ကောင်းတရားဆိုတာဟိုအသက်ကြောင့်မို့ငါအသက်ရှင်ခြင်းလို့ဟိုအကြောင်းကြောင့်ဒီအကြောင်းကြောင့်လို့ပရိသရာအကြောင်းမပြနဲ့တဲ့သူတော်ကောင်းတရားကိုမင်းရဲ့တန်တာမှာမင်းကိန်းကျင်လားမင်းသစ္စာတွေတည်ခြင်းလားမင်းချိုးပေးထားတဲ့ဂတိတွေမင်းတည်ခြင်းသလားတည်ခြင်းပါတယ်ရှင်မင်းကြီးတည်ခြင်းပါတယ်တည်ခြင်းပါ တည်ခြင်းရင်မင်းအသက်တောင်မှဆွန့်လွတ်နိုင်ရင်ဒီလူသားကိုမင်းဘာဖြစ်လို့မဆွန့်လွတ်နိုင်ရမှာလဲမင်းရဲ့တစ္ဆာသီလအတွက်မင်းသူတော်ကောင်းတရားအတွက်မင်းကြိုက်တဲ့အရာမှအကုန်ဆွန့်လွတ်တော့ဆိုတော့မှဖះအလောင်းတော်ကြီးရဲ့စကားကိုနာပြီးတော့ကောင်းပါပြီတဲ့ဒီနေ့ကစပြီးတော့သူဟာလူသားကို လုံးဝမစားတော့ပါဘူးဆိုပြီးတော့မှ ဂတိပဲပြီးတော့မှအဲ့ဒီမှာဖះလောင်းတော့တုတ္တသောမှာမင်းဟောတဲ့တရားတွေကိုနာယူပြီးတော့ကဲအဲ့ဒီရှင်မင်းတွေအကုန်ဖြုတ်ဥမာရှင်မင်းတွေကခုနှစ်ရက်လောက်အစာမစားဘူးလေကျိုးတယ်နဲ့တီးတုတ်ထားတာဆိုတော့တခါတည်းအဲ့ဒီမှာဒီကျိုးတယ်ဖះတခါတည်းရှင်မင်းတွေကိုလည်းတခါတည်းဂရိတောင်းရတာအခုပြန်လွတ်ပြီးပြီဆိုတော့ဟရိပောရိသာရကိုဘယ်တော့မှပြန်မတတ်ပါဘူးလို့ဂရိပေးမလားအာပေးပါတယ်ပေးပါတယ်အဲအလုံးဂရိသစ္စာတီးပြီဆိုတဲ့အခါကျတော့မှ ဖះလောင်းတော်ကြီးနဲ့အကုန်လိုက်ဖြုတ်ဖြုတ်ပြီးတော့နိုင်ငံအသီးသီးအကုန်လုံးကိုပြန်လွတ်ထိနာနေအကုန်လုံးပြန်ပြီးယူကြဆိုပြီးတင်ခိုင်းပြီးတော့ပောရိသာရကိုလည်းကဲမင်းနိုင်ငံကိုပြန်မင်းထိနာအုပ်ချုပ်ရှင်မင်းကြီးကျွန်ုပ်သွားရင်အသက်တရက်တောင်ရှင်းမှာမို့အကုန်ဝိုင်းတုတ်တက်ကုန်မှာဘယ်ပြန်လို့ရမှာတော့ပြန်စရာမြေလည်းမရှိတော့ဘူးဆိုတော့မှအဲ့ဒီမှာဖះလောင်းတွေငါကိုယ်တိုင်ပို့မယ်မင်းတိုင်းနိုင်ငံကိုဆိုပြီးတော့ ဘုရားလောင်တုဒ္ဒတော်မှာမင်းကတိုင်းနိုင်ငံပို့တော့ဟိုကတခါတည်းသားတယ်သမီးတယ်ရှင်မင်းတယ်မိဖုရားအကုန်လုံးနန်းတခါအကုန်ပိတ်ထားရတယ်ဒါလောက်လူသားစားတဲ့ရှင်မင်းတိုင်းပြည်အဝေမခံဘူးဆိုပြီးတော့အဲ့ဒီမှာဘုရားလောင်တော်ကြီးကသူ့ရဲ့မိဖုရားတွေအကုန်ခေါ်စစ်သူကြီးတွေအကုန်ခေါ်ပြီးတော့မှမိဘတွေရဲ့အပေါ်မှာနိုင်ထက်စီးနှင်းလောက်ပြီးတော့အောင်မြင်မှုယူတာအဲ့ဒါတကယ်အောင်မြင်မဟုတ်ဘူးကိုယ့်ရဲ့မိတ်ဆွေတွေ မိကောင်းဆွေကောင်းကိုယ့်ရဲ့သူတော်ကောင်းတွေရဲ့အပေါ်မှာနိုင်ထက်စီးနှင်းလောက်ပြီးတော့မှကိုလိုချင်တာတွေရအောင်ယူခြင်းဟာအဲ့ဒါသူတော်ကောင်းမဟုတ်ဘူးတဲ့သူတော်ကောင်းတွေဆိုတာကိုယ့်ရဲ့မိဘတွေပေါ်မှာရက်ဆက်ခြင်းကြမ်းကြုတ်ခြင်းမိဘတွေပေါ်မှာအနိုင်ကျင့်ခြင်းဘယ်တော့မှမလုပ်ဘူးမိဘတွေဒုက္ခဖြစ်အောင်ဘယ်တော့မှမလုပ်ဘူးမင်းတို့အခုကြည်သာအခုမိဖုရားကြီးဒီမိဖုရားစီစဉ်ဘု து ကြောင့်ရလဲဒီရှင်မင်းကြီးကြောင့်မိဖုရားစီစဉ်နေရခဲ့တာ စစ်သူကြီးရောကြည်စမ်းသူခန့်ခဲ့လို့စစ်သူကြီးယာရုတွေရခဲ့တာသားတွေသမီးတွေကလည်းကြည်စမ်းသူ့ရဲ့မွေးဖွားပြုစုစောင့်ရှောက်ခဲ့လို့ဒီထီးဒီနန်းတွေကို ရနေကြတာဒီအချိန်ကာလမှာအခုအရင်တော့ကတော့ဆိုးတာမှန်တယ်အခုသူတော်ကောင်းဖြစ်သွားပြီငါရဲ့အဆုံးအမကို တီလို့သူတော်ကောင်းတရားတွေကိတ်နေတဲ့ဒီလိုအဖေကြီးကိုနှိပ်စက်ကလူလမ်းဘေးပြစ်ပြီးမှထိနှံစည်းသိမ့်တဲ့ခံစားမယ်ဆိုရင် ဒါသားကောင်းသမီးကောင်းယတနာပဲဟုတ်တော့မှာလဲမိဖုရားတွေစစ်သူကြီးတွေသူတော်ကောင်းဘလို့လို့ဟုတ်တော့မှာလဲကိုယ့်ရဲ့အရှင်သခင်ကြီးကိုတော့တခါတည်းဘဝပြတ်အောင်လုပ်ပြီးမှကိုကတော့ကောင်းစားခြင်းရင်ဘယ်ဟုတ်တော့မှာလဲသူတော်ကောင်းတို့ပညာရှိတို့ဆိုတာအဲ့လိုမလုပ်ရဘူးပညာရှိသူတော်ကောင်းဆိုတာနော်ကိုယ့်ရဲ့ဒေါသတွေကိုယ့်ရဲ့တောကတွေကိုဖြေပြောင်းပြီးတော့စိတ်ချမ်းသာခြင်းတွေဖြစ်အောင်ပြောရတယ်ဟောရတယ်ဆိုရတယ် နော်ဒါကြောင့်မို့တရားဓမ္မတွေကိုနားလဲနာယူရတယ်ကျင့်လဲကျင့်သုံးရတယ်အဲ့ဒီလိုအဆုံးအမတွေနာယူကျင့်သုံးတယ်အဲ့ဒါသူတော်ကောင်းတွေရဲ့အောင်လံပဲတဲ့ဒီတရားတွေကိုနာယူနေတယ်တရားတွေကျင့်သုံးနေတယ်ဆိုတာပညာရှိသူတော်ကောင်းတွေရဲ့အဆုံးအမတွေယူနေတယ်အဲ့ဒါတွေဟာကိုယ့်ဘဝကောင်းဖို့အတွက်ပဲကိုယ့်ဘဝတွေကောင်းဖို့ရာအတွက်အဆုံးအမတွေကိုနာယူပါကျင့်သုံးပါမိဘတွေကိုလှုပ်ကြွေးပါစောင့်ရှောက်ပါနော်ရရက်ဆက်ဆက်နဲ့သူတော်ဘာဒုက္ခဖြစ်အောင် ကိုယ့်ရဲ့မိဘတွေပေါ်မှာနိုင်သက်စီးနေလို့သူတို့စိတ်ဆင်းအောင်လုပ်ပြီးမှသူတို့ပစ္စည်းတွေယူတယ်အမွေတွေယူတယ်ဒါမျိုးဆိုရင်လည်းပဲဒါကောင်းတဲ့အလုံးမဟုတ်ဘူးเนาะမိဘတွေမျက်ရည်ကြီးငါကြမှာဆိုလိုတာက ကိုစားဖို့ရာအတွက်ကိုရဖို့ရာအတွက်သူတစ်ပါးမျက်ရည်ကြီးငါကြမယ်သူတစ်ပါးစိတ်ဆင်းရမယ်ဆိုအဲ့လိုဘယ်တော့မှမလုပ်ရဘူးဘုရားလုံးတော်ကြီးကတခါတဲ့အဲ့ဒီလိုမိဖုရားတွေစစ်သူကြီးတွေအကုန်လုံးခေါ်ပြီးတော့ဆုံးမပြီးတော့မှကိုယ့်ရဲ့အဖေကြီးကိုဒီမှာသူတော်ကောင်းဖြစ်ပြီ သူတော်ကောင်းလောက်တွေလောက်လာပြီဆိုတော့ဖေအေကြီးကိုဒီလိုပြစ်ခါလောက်ပြီးမှကိုကထိနှံစည်းစိမ်နဲ့နေရင်ဒါသူတော်ကောင်းမဟုတ်ဘူးဒါသူတော်ကောင်းတွေအလုံးမဟုတ်ဘူးဆိုပြီးတော့မှအကုန်ပြောဆိုဆုံးမတော့မှသူတို့ဘေးကြီးပေါ်အလုံးကခွင့်ပြုပြီးတော့ဖေဟာအလောင်းတော်ကြီးအဲ့ဒီမှာတလလောက်ထိတော့နေပေးခဲ့တယ်တဲ့တခါတည်းအဲ့ဒီမှာအဆုံးမတွေဩဝါဒတွေအကုန်ပေးပြီးတော့တိုင်းသူပြည်သားတွေကောင်းကောင်းမွန်မွန်တခါတည်းကျန်တဲ့ထီတော်မင်းတွေကိုလည်းအကုန်သက်ရှင်အောင်လုပ် မင်းကြီးတရားဆယ်ပါးနဲ့အညီတိုင်းပြည်မှာအုပ်ချုပ်ပြီးတော့မင်းလုပ်ကြပါလို့ပြောပြီးတော့မှဖရာအလောင်းတော်မဟာတုတ္တသောမှာမင်းကြီးဟာသူ့ရဲ့နိုင်ငံတော်ကိုပြန်ပြီးတော့ဌိနာအုပ်ချုပ်မင်းလုပ်ပါတယ်တဲ့ဒါကြောင့်မို့ဒီမဟာတုတ္တသောမှာဇတ်တော်ကိုနာယူရတဲ့အခါကျတော့ဦးဇင်းတို့ပြန်ပြီးတော့အကျဉ်းချုပ်ကြရင်ဖရာအလောင်းတော်ကြီးရဲ့ဒါဉာဏ်ပညာနော်ဉာဏ်ပညာထီဆောင်မင်းတွေ မြောင်များစွာသောထီဆောင်မင်းတွေကဖမ်းပြီးအသက်ခံရမဲ့ဘေးကြီးကဖះလောင်းတော်တုဒ္ဒတော်မှမင်းရဲ့ဉာဏ်ပညာကြောင့်အာလုံးဟာအကုန်လွတ်ခဲ့ရတယ်အမတန်မှကြမ်းထမ်းပါတယ်ဆိုတဲ့အင်္ဂုလိမာလာကြီးနော်အဲ့ဒီအင်္ဂုလိမာလာကြီးဟာအခုပောရိတာရဆိုတာလည်းသူပဲနော်ဘဝတွေကအဲ့ဒါကြောင့်ပြောတာနော်အတိတ်ကဘဝတွေကြမ်းတယ်အင်္ဂုလိမာလာကြီးကဘဝတွေကဘလူးတွေဖြစ်တယ်သဘက်တွေဖြစ်တယ်တတ်တယ်ဖြတ်တယ်စားတယ်အဲ့ဒီဘဝတွေဖြစ်တော့ဒီဘဝနောက်ဆုံးနိဗ္ဗာန်ဝင်တဲ့ဘဝတော့ လူထောင်တဲ့ကျင်တက်ပြီးမှနိဗ္ဗာန်ဝင်တာအဲ့ဒါစရိုက်ကျမ်းတွေဓာတ်ကျမ်းတွေဟာဘဝတိုင်းဆက်နေတာတတ္တိတွေဖြစ်နေတာအထုံတွေဖြစ်နေတာပါအဲ့ဒါတွေကြည့်ပြီးတော့ကိုယ့်ရဲ့တန်တာမှာရှိနေတဲ့ဒေါသကျမ်းတွေစရိုက်ကျမ်းတွေအဲ့ဒါတွေကိုလည်းဖယ်ရှားနိုင်အောင်လုပ်ရမယ်နော်ဒီတောက်တံကိုနာယူပြီးတော့အော်အင်္ဂုရိမာလာရဲ့ဘဝဟာကြည်သန်းဒါဟောဦးဇင်းတို့ဒါဖះလောင်းတော်နဲ့ဘဝတစ်ခုမှာအဲ့ဒီတုန်းကလည်းဒါဘလူးဥက္ကစီဆိုတာလည်းသူပဲ ဒါကြတဲ့လာသမျှလူအကုန်လုံးဖမ်းပြီးကုတ်ချိုစားတာနော်အဲ့ဒီတော့ကလည်းဒါလေးတွေမြားတွေပြစ်လိုက်သူခန္ဓာကအမွှေးသွားသွားကတ်နေတာအဲ့ဘလူးဥကစီဆိုတာသူပဲအဲ့ဒီတော့ကလည်းအဲအင်္ဂုလိမာလာပဲဖြစ်တာပဲနော်ကြောင့်မို့ဘဝတွေကျမ်းရင်နော်စရိုက်တွေကျမ်းရင်ဘဝတွေကျမ်းတယ်ကျမ်းတဲ့ဘဝတွေကနေတဘွားပြီးတဘွားအထုံတွေပါတတ်ပါတယ်ဒါကြောင့်မို့ကိုယ့်ရဲ့တန်တမ်းမှာအပြောကျမ်းအဆိုကျမ်းနှုတ်ကျမ်းရှားကျမ်းအဲဒေါသကျမ်းဆိုတဲ့အကျမ်းတွေ အဲ့ဒါတွေကိုတဖြည်းဖြည်းဖယ်ရှားနိုင်အောင်လုပ်ရမယ်နော်အဲ့ဒါတွေကိုဖယ်ရှားနိုင်အောင်လုပ်ရမယ်ဒီနောက်ပြီးတော့အခု သုဒ္ဓတော်မှာမင်းဟောကြားတော်မူခဲ့တဲ့တရားတော်တွေထဲမှာဒါတေမင်းနဲ့ရင်ဆိုင်ရဲဖို့ရာအတွက်မိမိတို့ရှာဖွေစုဆောင်းတဲ့ဒါစားမဲ့အစားအစာတွေမှာနော်စင်ကြယ်တဲ့အစားအစာမျိုးဖြစ်အောင်နေတိုင်းလုပ်ကြပါကိုရှာဖွေတဲ့ဒီငွေကြေးဟာ သူတော်ဘာစိတ်ဆင်းရဲတော့ကရမှမဖြစ်ပါစေနဲ့အဲ့ဒါကိုဆိုလိုတာပါနော်အဲ့ဒါမျိုးတွေစားတဲ့နာစားနော်ဟိုမတော်မတရားတွေမစားနဲ့နော်စားတဲ့နာစားလက်စားခြင်းခိုးခြင်းဟွက်ခြင်းမျိုးစုံတွေနဲ့လောက်တာမျိုးမလောက်ဖဲနဲ့စားတဲ့နာစားထားတဲ့ထားသားရဲ့သမီးရဲ့ခြေရဲ့နောက်ရဲ့စီးပွားရဲ့အရေးတကာကိုကြုံလိုက်ရင် ready ဖြစ်အောင်လုပ်ထားရင်အဲ့ဒီပုံကပညာရှိပဲတဲ့နော်ပညာရှိပဲနော်အရေးတုံကြုံရင်ကြမ်းမရေးမကောင်းရင်ဟောစေဝါကရှိတယ် နော်ရေမျောမီးလောင်ခဲ့ရင်ဟောသုံးဖို့တစ်ခုရှိတယ်အဲ့ဒါမျိုးတွေပြင်ဆင်ထားရမယ်စားသင့်နာစားရမယ်ထားသင့်နာထားရမယ်နော်မှုတဲ့နာမှုပြုတဲ့ပြု နော်အမှုလုပ်ငန်းကြီးငယ်တွေမိဘလှုပ်ကြွေးခြင်းဟိုအားတရားတွေတာဝန်ကြီးအောင်တိုင်းပြီးကိုယ့်ရဲ့မိသားစုဆိုမိသားစုတာဝန်တွေကြီးအောင်ဦးကြီးဒေါ်လေးအစရှိတဲ့ဖြင့်လှုပ်တဲ့လှုပ်ထိုက်တဲ့ကျေးဇူးတရားရှိတဲ့ပုံကိုယ်တွေရဲ့အပေါ်မှာကျေးဇူးတွေအကုန်ကြီးအောင်လှုပ်ထားပါမှုလုပ်ငန်းတွေနော်ပြုတဲ့နာပြုဒါနသီလဘာဝနာ ပြုတဲ့ပြုလိုက်တဲ့တရားတွေကိုလည်းသေသေးချာချာတနေ့တနေ့ဘုရားဆွတော်ကချင်းနော်တခါတည်းအခုပြောတဲ့တောက်တော်ရေကချင်းဆိုတဲ့ဒါနမှုအဲ့ဒီကနေမနဲ့မိုးလင်းတာနဲ့တပည့်တော်တရဏဂုံနဲ့ငါးပါးသီလကိုစောင့်ဒီပါကြီးဆိုတဲ့သီလမှုဘာဝနာမှုဆိုတဲ့ဒါသမထရေဝိပဿနာရေဒါကာယ ानु ပဒနာတတိပဋ္ဌာန်ဝေလေထွက်လေတွန်းမှုကံမှုဒါတွန်းတဲ့ကံနဲ့တွန်းတဲ့ကံနဲ့ကြည့်နေသမထ အဲ့တွန်းသဘောကံသဘောလေးတွေဖြစ်ပြပြောင်းလဲလာတာလေးတွေကိုမမြဲတာကြည့်ရင်ဝိပဿနာဒါကာယ ानु ပဿနာနော်အဲ့ဒီကနေဝေဒနာ ानु ပဿနာမြင်တာလဲဝေဒနာကြားတာလဲဝေဒနာလို့ဝေဒနာလုံးကိုမြင်အောင်သိသမထအော်ဒီဝေဒနာဆိုတာနန္တရားနာရသဘောပါလဲခံစားပြက်ခံစားပြက်ခံစားပြက်လို့ရှုတာဒီဝိပဿနာဟောဝေဒနာရဲ့အပြက်ကိုမြောင်ရှုတာစိတ်ဓာနုပဿနာအာမြင်တယ်ကြားတယ်နားတယ်စားတယ်တွေးတယ်တွေးတယ်ထိတယ်သိတယ်အကုန်လိုက်မှတ်တာ သမထအော်မြင်သိသိလေးလည်းဖြစ်ပြီးပြဲကြားတာလေးလည်းဖြစ်ပြီးပြဲနာနာလေးလည်းဖြစ်ပြီးပြဲစားတာလေးလည်းဖြစ်ပြီးပြဲဖြစ်ပျက်တွေကိုလိုက်ရှုတာကစိတ်ဝိပဿနာသမထနဲ့ဝိပဿနာနော်အဲ့ဒီတတိပဋ္ဌာန်တရားတွေအဲ့ဓာတွေကိုမိမိတို့နှလုံးသွင်းပြီးတော့စင်ញံသုံးသပ်ပြီးတော့ကိုယ့်ရဲ့တန်တမာနေမယ်ဆိုလို့ရှိရင်သေမင်းကို အောင်လံထူနိုင်ပါတယ်သေမင်းနဲ့ရင်ဆိုင်ရရင်လည်းဘာမှကြောက်เสียမလိုပါဘူး တဲ့နော်သေမင်းနဲ့ရင်ဆိုင်ရတယ်ကြောက်စရာမရှိတဲ့ဘဝပါနော်အဲ့ဒီကနေပြီးတော့နောက်ထပ်ဟောတဲ့တရားပါလဲစွန့်တဲ့နဲ့၃မျိုးနော်ခြေလက်အင်္ဂါအတွက်ဆိုလို့ရှိရင်ဥစ္စာစည်းစိမ်ကိုစွန့်လွတ်ပေးရပါတယ်နော်အသက်တရားမှာဆိုလို့ရှိရင်အသက်အတွက်ဆိုရင်ခြေလက်အင်္ဂါကိုစွန့်လွတ်ရပါတယ်ကိုချင်းသီလဆိုတဲ့သူတော်ကောင်းအတွက်ဆိုရင်အသက်ကိုအသေးချင်းသေခံရပါတယ်အသက်ကိုသေမယ်မင်း ဒီသီလကိုဆောက်တည်ရင် မင်းကိုတတ်မယ်ဆိုရင်တတ်တာတတ်သူတော်ကောင်းတရားကိုမစွန့်လွတ်ပါနဲ့မင်းဗုဒ္ဓဘာသာလို့ပြောရင်မင်းကိုတတ်ကိုတတ်မယ်ဆိုတတ်ကိုတတ်ငါတော့ဒီဟာမစွန့်လွတ်နိုင်ဘူးဒါသူတော်ကောင်းတရားကိုမစွန့်လွတ်နိုင်ဘူးအဲ့ဒါမျိုးကိုဆိုလိုတာအသက်ကိုနောက်ဆုံးဘေးကြုံလာပြီဘေးကြုံလာပြီဆိုတဲ့အခါကျတော့လူဆိုကြံမိကြံရကြံလာပဲနော်အခုဒါဦးဇင်းတို့ထိုင်ဘက်ကနေမှဒီမှာဒီချုပ်တလေ ဒါဒုက္ခတွေဖြစ်တဲ့ရောက်တဲ့ပုံကိုယ်တွေဒါဥစဉ်တို့ကြားနေရတာပဲဒီကြတော့ခရိယာအသင်းတွေအဖွဲ့တွေကခေါ်တယ်ခေါ်တဲ့အခါကျတော့မင်းဗုဒ္ဓဘာသာဆိုမခေါ်ဘူးမင်းခရိယာလို့ရင်ခေါ်မယ်ဆိုတော့ဟာဟိုကျမှပြန်ပြောင်းလဲပြောင်းပေါ်ကွာအဲ့တော့ဘာလို့လဲခရိယာမှာဆိုပြီးတော့တခါတည်းရေးထည့်ပြီးတော့တခါတည်းဒီချက်ပြောင်းချလာတာပဲအဲ့တော့ဒီရောက်တော့လဲပြောင်းတဲ့လူလဲပြောင်းတာပေါ့လေမပြောင်းတဲ့လူလဲဒီတိုင်းဆက်နေသွားတာပြောင်းတဲ့လူကြတော့လဲမင်းဟိုကသစ္စာမရှိဘူးမင်းလိမ့်နေညာရဖြစ်အောင် ဘဝတစ်ခုလုံးအဲ့တော့အညွန့်ကြိုးတာပေါ့နော်အဲ့ဒါဘာလို့လဲဆိုအသက်နဲ့မလဲနိုင်တာနော်ကိုယ့်ရဲ့အမှန်တရားတစ်ခုနဲ့မလဲနိုင်တာကိုယ့်ရဲ့ယုံကြည်မှုနဲ့မလဲနိုင်အဲ့ဒါကြောင့်မို့အမှန်တရားအတွက်ယုံကြည်မှုအတွက်ဒါဝမင်းပြောမပြောလို့ရှင်တော့မင်းကိုတတ်မယ်နော်ဖះဝဖះမဟုတ်လို့ပြောရမယ်အာတရားတရားမဟုတ်လို့ပြောရမယ်ဆိုတတ်သေးခြင်းသေးသေးတဘဝပဲဟောအဲ့လိုကိုရဲဝုန်းနဲ့စိတ်ရှိရမယ်အဲ့ဒါမျိုးမှဒါလျင်သူတော်ကောင်းတရားနဲ့အမှန်တရားကိုပဲလက်ခံရမယ် အမှန်တရားပဲဆုပ်ကြိုက်ထားမယ်အမှန်တရားအမှန်တရားဘယ်တော့မှမလိမ်ရဘူးမကောက်ရဘူးမကွက်ရဘူးအမှန်တရားသိထားပဲအဲ့တော့အဲ့အမှန်တရားကိုလှုပ်သည့်အတွက်လောကဓာတ်နေခံခံလက်ခံအတပေးပေးပေးလက်ပေးအဲ့လိုစိတ်မျိုးကိုရှိရမယ်တဲ့เนาะဒါဒါကြောင့်မို့သူတော်ကောင်းတရားနဲ့အသက်နဲ့ဘယ်ဟာလဲရတော့မယ်ဆိုရင် အသက်တာပေးလိုက်တယ်သူတော်ကောင်းတရားကိုဘယ်တော့မှမပေးနဲ့အသက်ပေးရတာတဘွားအသေးမှသူတော်ကောင်းတရားကို သွားပြီးတော့မှောက်မှောက်မှားမှားလှုပ်လိုက်လို့ရှိရင်သွားပြီးတန်တရာကြီးတစ်ခုလုံးဒုက္ခဖြစ်မှာတဲ့ငါဒါလေးလိန်လိုက်တာတကွာမထူးပါဘူးဆိုပြီးတော့ဒါသွားပြီးတော့အဲ့ဒါလေးတစ်ခုလိန်လိုက်တာနဲ့တဘွာလုံးသွားရောကိုကျင့်ခဲ့တဲ့သီလတရားတွေဒါကြောင့်မို့လောကမှာအစွမ်းဆုံးယာတိသစ္စာဝါစာအကုသိုလ်မှာမှုတာဝါဒတယ်နော်အကုသိုလ်နယ်ပယ်မှာဒကာဒကမတို့မှုသားစကားသည်ကြောက်เสียအကောင်ဆုံးအပြစ်ကြီးဆုံးပဲတဲ့ နော်မှုသားစကားမှာအဲ့ဒီမှုသားစကားလေးဟာပဲနော်ဒါကြောင့်မို့အဲ့ဒီလိမ်မှုဆိုတဲ့စကားလေးတစ်ခုနဲ့ဒါဖះအလောင်းတော်ဟောပေါ့လို့ဦးဇင်းတို့ဒီကဘာဦးကစေတိယမင်းစေတိယမင်းဆိုတာမြတ်စွာဘုရားအဲ့ဒါပြန်ဟောတယ်အဲ့ဒီစေတိယမင်းဟာတခါတည်းဒီမှာနတ်သားလေးယောက်စောင့်နေကိုရောင်ကိုဝါတွေတောက်ပါတယ်နတ်မြင်းတွေအဲ့ဒါတွေစီးနိုင်တဲ့ရင်မြန်နေရဆရတဲ့ရှင်မြင်းကြီးဟာပူဇော်စကားထပြောတာနဲ့အကုန်လုံးနတ်တွေအကုန်ကွယ်ပြောက်သွားတော့ ဟာရှင်မီးလိန်လိန်မီကွာလိန်မီကွာဆိုပြီးတော့တခါတည်းအကုန်ကွယ်ပြောက်သွားတာတဲ့ပူဇာစကားပြောမိလိုက်တဲ့အဲ့ဒီအကုသိုလ်အကျိုးလေးဟာနော်ဒါကြောင့်ဘုရားအလောင်းတော်မှာလေးတင်ချေကဘာတသိပါရမီဖြည့်ခဲ့တဲ့အထက်မှာဥဒ္ဒနောဘုရားအလောင်းတော်ဒီ၅ပါးသီလာထဲမှာကြံ့တဲ့၄ပါးအကုန်ချိုးခဲ့မှုတယ်မှုသားစကားဘယ်တော့မှမပြောခဲ့ဘူးတဲ့ဘုရားအလောင်းတော်ဒီနော်မှုသားစကားပြောခဲ့ရင်ဘယ်တော့မှဘုရားမဖြစ်ဘူးတဲ့ မှုသားစကားပြောရင်ဒါကြောင့်မို့ဖះအလောင်းတော်သည် မှုသားစကားကိုဘယ်တုန်းကမှဘယ်ဘဝမှာမှကိုမှုသားစကားကိုမပြောပါဘူးတဲ့အရက်တော့ပြီးမူးတဲ့ဘဝလည်းရောက်ခဲ့ဘူးပါတယ်အခုစိန်စမာနာစိန်စမာနာတကယ်တမ်းအဲ့တုန်းကဖះအလောင်းကဆိုးတာကိုကစိန်စမာနာကသူတော်စဉ်တခါတော့မှအပြင်းထန်ကျင့်နေတာသူတော်စဉ်ရသေးမှလောက်ပြီးအပြင်းထန်ကျင့်နေတာကိုဟာဒီချောချောရသေးပါလေအဲ့ဒါသူ့ကို ရအောင်ဘယ်သူလုံနိုင်လဲကိုကဆိုပြီးတော့တယောက်နဲ့တယောက်တို့အမှုသမားတွေအဲ့ဒီမှာတခါတည်းလောင်ကျစားခြင်းချအဲချတဲ့အခါကျတော့ဖះလောင်ဆိုတော့စိတ်ဓာတ်ကပြင်းထန်တော့ तू ကလည်းမူးနေတဲ့အချိန်ငါရအောင်လုံနိုင်ပါတယ်ကွာမင်းတို့ဘာခက်တာမှလို့ကဲရအောင်လုံနိုင်ကဲအဲ့မှာထရေနောက်နှဝကျဲတောင်ကျဲဆိုပြီးတော့လောင်ကြတာပေါ့နော်လောင်ကြတဲ့အခါကျတော့ဖះလောင်ဆိုတော့စိတ်ဓာတ်ကပြင်းထန်တော့ သူဘေးနာနေသွားပြီးနေမနာညမနာမအိပ်မနေနဲ့ငုတ်တုတ်ထိုင်ပြီးကျင့်ပြတာကိုကရသေးမကဟာငါထက်တောင်ကျင့်တဲ့ပုံကိုကြီးတော့ပေါ်ပြီဆိုပြီးတော့အဲ့ဒီမှာသူ့လာခါစားတဲ့အခါကျတော့အဲ့ဒါဗာတရားတွေမြန်ကျင့်လဲသင်ပေးပါအောင်ပြောတဲ့အခါကျတော့ငါဒီကနီးလို့ခြင်းတော့တကယ်ဟာဒီမှာအိုးဒီအိုးကိုငါနောက်ကနေမှထမ်းပြီးလိုက်ခဲ့ကိုကလည်းတရားလိုညံလို့ဆိုပြီးတော့နောက်ကနေအော်ထန်လိုက်တာဟိုကတငယ်ချင်းနေစီခေါ်သွားတော့ တကယ်ချင်းနဲ့ဟာသွားပါကွာငါတို့တော့ရှုံးပါပြီဆိုတော့မှ ဟာဘာဖြစ်တာလဲဒီအမျိုးသမီးကအဲ့ဒီကြမှာဒီကောင်ကလောင်းကျဲစားချစ်ချတာငါတို့ထရင်အိုးတော့ရှုံးပါပြီဆိုတော့မှအော်နင်ငါ့ကိုအဲ့ဒီလိုဖြက်စီးတာငါ့ကိုတိတ်ခါကြအောင်အမှုသမားအမှုသမားအတိုင်းမနေဘဲနဲ့လှုပ်တယ်ဆိုပြီးတော့ရန်ညိုးဖွဲ့ပြီးတော့အဲ့ဒီမှာသူ့ကိုဘဝတိုင်းဖြက်စီးတာလေဒါအခုနောက်ဆုံးဒါအခုဖျားဖြစ်တဲ့ဘဝမှာအာတစ္ဆကစိတ်စမာနဆိုပြီးတော့ကိုဝန် ဖះနဲ့ရပါတယ်ဆိုပြီးတော့ဆွဆွဲပြီးတော့ဖြက်စီးပြီးတော့ဒါအခုငရဲကိုရောက်သွားချတာပေါ့နော်အဲ့ဒါကြောင့်မို့ဖះအလောင်းရဲ့ဘဝတွေမှာအမှုသမားလည်းဖြစ်ခဲ့တယ်အဲလဝေသမားတွေဖြစ်ခဲ့တယ်တတ္တာတွေဖြတ်တာတွေအဲ့တော့ပါဏာတိပါဒအာရိဏဌာနကာမေတုမိစ္ဆာစာရာနော်အဲ့ဒါတွေသူရမေရဆိုတဲ့၄ပါးကိုဘဝတွေမှာကျူးလွန်ခဲ့ဘူးပါတယ်ဘယ်တုန်းကမှမှုသားစကားကို မကျူးလွန်ပါဘူးတဲ့အခုလည်းပဲဟောဒီပောရိတာရာမင်းဟာ တိုင်းပြည်တော်စွန့်လွတ်ပြီးတော့အသားကို စားခဲ့တဲ့ရှင်ဘုရင်ဟာနောက်ဆုံးကြတော့အမှန်တရားကိုတော့သူမစွန့်လွတ်တော့ဘူးတဲ့ဖရာလောင်သုတ္တသောမမင်းရဲ့အဆုံးအမကြောင့်အမှန်တရားကိုကြတော့လက်ကင်ထားပြီးတော့ကဲဒီအမှန်တရားအတွက်ဆိုရင်အင်မတာမှကြိုက်ပါတယ်ဆိုတော့ဒီလူသားကိုဒီနေ့ကစမစားတော့ပါဘူးဆိုပြီးတော့သူတော်ကောင်းတရားအမှန်တရားကိုလက်ခံပြီးတော့ကျင့်သုံးသည့်အတွေ့အခုဖရာရှင်ရဲ့လက်ထက်မှာတဲ့ အင်ဂုလိမာလဆိုတဲ့မထေမြတ်နာမည်နဲ့နိဗ္ဗာန်ကြီးကိုစံဝင်သွားပါပြီတဲ့ဒါကြောင့်မို့ဦးဇင်းတို့ဒကာဒကမတွေတေခြင်းတရားတွေလက်အဲရင်ဆိုင်ဖို့နိလန်းနေဒီနေ့ရပါပြီနောက်ပြီးတော့သူတော်ကောင်းတွေနဲ့ပေါင်းဖက်ရေးအကျိုးများတယ်လူယုံမာတွေနဲ့ပေါင်းဖက်ရေးအကျိုးမများဘူးเนาะကိုယ့်ရဲ့ခန္ဓာကိုယ်ကြီးကလည်းတဖြည်းဖြည်းဆွေးမြေ့လာပြီးယုံမြင့်လာယိုယွင်းလာပြီးအဲ့ဒါတွေကိုညံနဲ့တဲတဲချာချာကြည့်ပြီးတော့ အော်ငါတို့အိုချင်းဒီသွားနေပြီနာချင်းဒီသွားနေပြီသေချင်းဒီသွားနေပြီတရွေ့ရွေ့နဲ့အိုချင်းနာချင်းသေချင်းဒီသွားနေတဲ့ဒီခန္ဓာကိုယ်ကြီးဟာမြေပြင်မှာ ပြည့်ရတော့မှာပါလားမပြည့်ရသေးခင်မှာငါတို့အခုဟောဒီတတိပဋ္ဌာန်တရား၄ပါးတွေကိုတော့နေနေညညပွားများပြီးတော့အထုတ်ပြီးတော့နေမှပဲငါတို့ရဲ့ဘဝအတွက်ထောက်ရတရားရမယ်လို့သိပြီးတော့ယနေ့မဟာတုဒ္ဒသောမမင်းကြီးရဲ့ ဇကာဒီဇကာဟာလည်းမြတ်စွာဘုရားပြန်ဟောလို့မြတ်စွာဘုရားဟောတော်မူတဲ့တရားဇကာပါပဲเนาะအဲ့ဒီတော့ဒီမဟာတုတ္တသောမမင်းကြီးရဲ့ဇတ်တော်တွေကိုနာယူပြီးတော့ဒီထဲမှာကျင့်သင်ကျင့်လိုက်တဲ့တရားတွေကိုပြန်လဲပြီးတော့ဆင်ញင်အောင်မဲ့ပြီးတော့အော်ဒီသူတော်ကောင်းတရားတွေနဲ့ဒီလိုကြုံတဲ့အခါမှာเนาะဒီသူတော်ကောင်းတရားတွေကိုနာခွင့်ရတယ်ကြားခွင့်ရတယ်ဆိုတော့အင်မတန်မှခဲရင်တယ်ဒီလိုခဲရင်တဲ့တရားတွေနာယူခွင့် ကြင်ကြံဝင်ရတဲ့ဘဝကြီးဟာငါတို့အတွက်အမြတ်ဆုံးပါလားငါတို့အတွက်တန်ဖိုးရှိတဲ့ဘဝကြီးပါလားလို့သိပြီးတော့ယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထွတ်ထွင်အတရားသောအိုခြင်းကင်းရာ နာခြင်းကင်းရာသေခြင်းကင်းရာစောရရာခြင်းပူဆွဲရာခြင်းငိုကြွေးရာခြင်းဆိုတဲ့မိစ္ဆရဝါတို့ကင်းရာချုပ်ရာငြိမ်းရာသိရာဖြစ်တဲ့ အသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်းသာတုသာတုသာတုပါဖေယ